တလပိုင်း22ရက်2022ခုနှစ်ဗန္ဒန်ဘောဒစ် USA မှာကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်ပွဲတော်ကြီးမှာဦးဇင်းတို့ဒကာရမပေါင်းတတော်ကောင်းတို့တွေရသော်ဖျားရှင်ကိုရောမြတ်ကြီးရဲ့တရားကိုနှာယူဖို့ရအတွက်ဖျားရှင်ကိုရောမြတ်ကြီးထာမဦးဇင်းယုတ်သေးစွာလျှောက်ထားပြီးတော့ဓမ္မကိုဟောကွင်းတောက်ခံမှမယ် ဘုံတော်နန္ဒကံတော်နန္ဒညံတော်နန္ဒတကုတော်နန္ဒစကြဝဠာကဘာမြေမိုးဖြံမြန်ကျိုးမြအနန္တတကုတော်တို့နဲ့ပြည့်စုံတော်မူသောလောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူသောတရားမင်းပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားရသော်ဖျားရှင်ကိုရောမြတ်ကြီးအဖျားတပည့်တော်နှင့်တော်တရားဓမ္မပေါင်းသူတော်ကောင်းတို့သည် လက်စပြာထိတ်မှမို့၍ရှ िख ိုးပါဤမြတ်နိုးပါဤပူဇော်ပါဤမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်များကိုဘုရားတပည့်တော်ဟောကြားခွင့်ပေးတော်မူပါမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ကိုစားဘုရားတပည့်တော်သည်မြတ်စွာဘုရားဟောကြားတော်မူခဲ့သောတရားဒေသနာတော်တို့ကိုတရားဓမ္မအပေါင်းသူတော်ကောင်းတို့အသိပါစေခြင်းအကျိုးငါသိသည့်တိုင်ကျင့်ပါစေခြင်းအကျိုးငါ ကျင့်သည့်အတိုင်းနိဗ္ဗာန်ချမ်းသာကိုရရှိပါစေခြင်းအကျိုးငါကျင့်သည့်အတိုင်းထိုးထွင်း၍သိပါစေခြင်းအကျိုးငါကောင်းမြတ်သောစိတ်စေတနာဖြင့်ဖရာတပည့်တော်ဟောကြားပါမည်မြတ်စွာဘုရားယနေ့တရားဓမ္မပေါင်းသူတော်ကောင်းတို့တွေကိုဒီနေ့ဟောကြားပေးမယ်တရားကောင်းစဉ်လေးကသာတော်ရာဟုလာဤဘဝနှင့်ဓမ္မ တာတော်ယာဟုလာရဲ့အကြောင်းမြတ်စွာဘုရားဟောကြားပေးခဲ့တဲ့တရားတော်တွေအကုန်လုံးတော့ဒီနေ့ဟောလို့မရဘူးအများကြီးပဲဟောတာတွေဆိုတော့เนาะအဲ့ဒီကဓမ္မတွေအတွက်အသုံးကြမဲ့တရားလေးတွေရွေးထုတ်ပြီးတော့ဒီနေ့ဦးဇင်းတို့တာတော်ယာဟုလာရဲ့ဘဝကို လေ့လာမယ်သူ့ရဲ့ဓမ္မတွေကျင့်စဉ်တွေဒါတွေကို လေ့လာပြီးတော့ဒီနေ့ကိုယ့်ရဲ့ဘဝတက်လန်းအတွက်လည်းပဲ အော်ဒီထဲကနေမှဆရာမှားလို့ငကားဖြစ်ရတဲ့ဘဝတွေသူတော်ကောင်းစိတ်ဓာတ်အပြည့်ရှိတဲ့တာတော်ရာဟုလာရဲ့စိတ်ဓာတ်တွေရသော်ဖရာနိဗ္ဗာန်ရဖို့ရာအတွက်ဘလို့နေရမယ်ဘလို့ကျင့်ရမယ်ဘယ်တရားတွေရှုရမယ်ဆိုတာပြောတာဒီအဲ့ဒါတွေအားလုံးကိုဒီနေ့ရနိုင်သမျှလေ့လာပြီးတော့ကိုယ့်ရဲ့ဘဝမှာကျင့်သုံးဖို့ရာအတွက် ဒီနေ့တရားဟောမှာပါဒါကြောင့်ယနေ့ သားတော်ရာဟုလာဤဘဝနှင့်ဓမ္မဆိုတဲ့ခေါင်းစဉ်နဲ့ဦးဇင်းတို့အရင်ဆုံးသားတော်ရာဟုလာရဲ့စုပန်တဲ့ဘဝဟိုလွန်ခဲ့တဲ့ကဘာတသိမ့်ထက်မှာဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်တယ်အဲ့ဒီချိန်မှာ ဦးဇင်းထင်တယ်သူတို့ကရသော်ဖျားမပွင့်ခင်ချိန်ကာလလေးလောက်မှာဖြစ်နိုင်တယ်ဘာလို့လဲသူတို့ယသိတွေကိုးကွယ်ကြတာဆိုတော့ရသော်ဖျားနဲ့မတွေ့သေးခင်မှာရှင်ရာဟုလာရဲ့အလောင်းတထေတာနောက်ပြီးတော့ရထပါဠမထေရရဲ့အလောင်းတထေတာတငယ်ချင်းနှစ်ယောက်အင်မတန်ချမ်းသာတယ် တို့ွယ်စီစဉ်ဥစ္စာယရနာတွေလည်းပေါ်လိုက်တာတို့ရဲ့ဘိုးဘွားတွေပြီးပြင်းနေရလဲဓာတွေသေသွားတော့ဒီတိုင်းထားခဲ့ကြတာ ရှားတော့ကတော့ရှားလိုက်တာငွေရဖို့ငွေရဖို့ရွှေရဖို့ငွေရဖို့စီသိန်းတွေရဖို့ကြိုးစားပြီးတော့ရှားလိုက်ကြတာကြိုးစားပြီးတော့ရှားလိုက်ကြတာဩနောက်ဆုံးကြတော့လေ အကုန်လုံးထားပစ်ခဲ့ရတာကြီးပဲတကြတပြားရွှေတို့တစငွေတို့တစတော်မှ ယူသွားနိုင်တဲ့ပုံကိုမရှိပါလားငါတို့ကရောငါတို့လည်းအခုရှားကြရတာပဲအော်တဘွားလုံးနေမနာညမနာရှားလိုက်တာရှားလိုက်တာရှားလိုက်တာ နေမနာညမနာအဲ့ဒါတွေအခုရှားဟာပွဲဟာလှုပ်ဟာနဲ့ငါတို့ဒီတိုင်းပဲနောက်ကြတော့လဲထားခဲ့ကြမှာပဲအဲ့တော့ဘယ်လိုလုပ်ရင်ကောင်းမလဲအော်လောကဆိုတာအလှူတန်းနေလုပ်ရင်ကောင်းတာပေါ့လူချင်းတန်းချင်းပေးချင်းကမ်းချင်းအဲ့ဒါနဲ့မန္တယုံကြီးတွေဆောက်လာသမျှလူတွေကိုကဲအကုန်ကျွေး ရှေးခေတ်ကထုံးတန်ရအဲ့လိုတွေအလူလောက်ပြီးနေရင်းနဲ့တနေ့ရောက်တော့ဟောဟိမွန်တာ တောထန်းကနေပြီးတော့အဲ့ဒီမှာတရင်သုံးနေတဲ့ဇံပိန်ဉဏ်ရတဲ့ရသေးနှစ်ပါးအဲ့ဒီဇံပိန်ဉဏ်ရတဲ့ရသေးနှစ်ပါးကကောင်းငင်ကနေပြန်ကြွလာတော့ အဲ့ဒီဒဂါရီနာ ခလန်းလန်းလောက်ရောက်တော့ဩငါတို့ဇံပြန်လာတာဒဂါရီသိနေလိမ့်မယ်ဆိုပြီးတော့မှအဲ့ဒီမှာတင် တခါတည်းမြေပေါ်ဆင်းပြီးတော့ခလန်းလန်းကနေလူတွေမသိအောင်လမ်းလျှောက်လာရှင်ဖျားတို့ဘယ်ကနေကြွလာတော့ဩဒီလိုပဲဟိမွန်တာ တောင်ဘက်မှာသတင်းသုံးတာဒီဘက်ကို ဆုံးကွန်း ခြေစာမျိုးဝဲခြင်းလို့ဒီဘက်ကိုကြွလာခဲ့တာပါမှန်ပါဗျာတပည့်တော်တို့အမြဲတမ်းအတူလုံနေတဲ့တရားတွေပါဖေ။တပည့်တော်တို့အိမ်မှာတရင်သုံးပါဖေ။နေတိုင်းဆွလာဖုံးပေးပါဖေ။ကောင်းပြီတရားကြီးယသေနှစ်ပါးကဩတခါဓာထပါဠမထေရဲ့အလောင်းက ဟိုဘက်ကဒကာတယောက်အိမ်ကြွတယ်ရှင်ရဟုလားအလောင်းကဒီဘက်ကဒကာတယောက်အိမ်မှာကြွတယ်ပြီးတဲ့ခါကျတော့တကိုးဘိန်ကြီးနေရထားတဲ့ပုံကိုယ်တွေဆိုတော့ယေရှုမောပြန်ပြီးတော့ရှင်ရဟုလားကိုးကွယ်တဲ့ယသေကအဲ့ဒီမှာနဂါးပြည်ကို သွားပြီးတော့သူက နေတန့်စင်တယ်နေခင်းမှာနဂါးပြည်မှာသွားပြီးအေးစေးသေးသွားပြီးတော့တရားထိုင် အိုးရထပါလာလောင်းရဲ့ကိုးကွယ်တဲ့ယသိကြီးကကြတော့သူကကြတော့ဟိုးတာဝရိန္ဒာနတ်ပြည်တရားမင်းနို့နေတဲ့တာဝရိန္ဒာနတ်ပြည်ဘက်ကိုသူကကြွသွားပြီးအဲ့မှာအေးချမ်းချမ်းသွားသတင်းသုံးအဲ့တော့အလူတွေလှုပ်တဲ့အခါကြတော့ရှင်ရာဟုလာအလောင်းရဲ့ယသိက ပထဝိန္ဒရနဂါမင်းစီသိင်ကဲ့သို့အသင်ရပါစေတည်းဘာလို့လဲဆိုတော့နဂါမင်းစီသိင်ကြီးကြည့်ပြီးတော့သူတခါဖြစ်စေကျင်တာကိုလူစီသိင်နဲ့စာတော့နဂါမင်းကြီးရဲ့စီသိင်က ကောင်းလိုက်တာဗိမာန်ကြီးတွေကလည်းတောက်ပါအဲ့လိုဗိမာန်ကြီးတွေလည်းတောက်ပပြီးတော့တခါတည်း ကြီးပွားချမ်းသာတဲ့ဟာတွေကိုမြင်တော့သူ့တကားလဲသူကဖြစ်စေချင်တာပေါ့ရှင်ဘုရားဘာဖြစ်လို့အဲ့ဒီစုပေးတာလဲဟုတ်ဖေ။ဩတကားရဲ့ပထဝီန္ဒရာနဂါမင်းရဲ့ဗိမာန်ကြီးဆိုအတော်ကိုကြီးကျယ်တာချမ်းသာတာအဲ့ဒီတော့ဟိုကလဲမလုပ်ပြီလဲညော့ပြီပေါ့ငါလဲနောက်ဘဝကျန်တော့ဖြစ်ပါစေကောင်းမှုပြုတယ်နော်ဟိုတနေ့ကဝတ်ကို တောင်းတတဲ့ ဒါပရိစ္ဆသမုပ္ပါလဲတာဝတ်ကို တောင်းတပြီးတော့လုပ်တဲ့ကုစုဒါနတော့ပြုတယ်ဝတ်ကိုတောင်းတတာနဂါမင်းကြီးဖြစ်ရပါလို့ဤဝတ်ကိုတောင်းတဝတ်ကိုတောင်းတတဲ့အဲ့ဒီကောင်းမှုကိုလုပ်ပြီးတော့ तू ကအမြဲတမ်းသူ့ဆရာက ပြောပြလို့တာ तू ကလည်းနဂါရဲ့ ဗိမာန်ကြီးတွေအကြောင်းကြားရတာကိုအဲ့တော့သူကလည်းလူစည်းစိမ်နဲ့ဆိုင်တော့ငကားစည်းစိမ်ကတော့အတော့ကိုကြီးကျယ်မှာပဲဆိုပြီးတော့ဒီခါလဲအဲ့ဒီစုသူကလည်းသဘောကျတာပေါ့ဟိုကဆရာလည်းဒီခါလဲအေးမင်းဒိုင်ပြုတ်တဲ့ကောင်းမှုကြောင့်နောက်ကျရင်တော့ငကားမင်းကြီးစည်းစိမ်မျိုးရသေးရသေးသူကလည်းငကားမင်းကြီးဖြစ်ချင်တာဘာကြောင့်တော့မှောင်ဖုံးထားတယ်လေအဝိဇ္ဇာရဲ့ လိုချင်တတ်မှတ်တဲ့တဏှာရဲ့ဆွဲလန်းတဲ့ဥပါဒံရဲ့အဝိဇ္ဇာတဏှာဥပါဒံအဲ့ဒီမှာလှူဒန်းမှုဆိုတဲ့ကံနော်အဲ့ဒီမှာမသိမှုငကားဖြစ်ရင်တွားသွားရတဲ့တတ္တဝါလို့သူသိကြလားမသိဘူးအဲ့ဒါဘယ်သူကဖုံးထားတယ်အဝိဇ္ဇာဖုံးထားတာဟိုကဆရာကဒီစည်းစိမ်ကြီးကြီးရတယ်လို့ပြောတဲ့အခါကျတော့လိုချင်မှုတဏှာမရှိဘူးလားတဏှာအဲ့ဒါကြီးကိုတခါတည်းအာယုံပြုတ်ပြုတ်ပြုတ်ပြုတ်ပြီးနေတာဆွဲလန်းသွားတာ ။အော်ဥပါဒံအဲ့ဒီဟာတွေရအကြောင်းဖြစ်တဲ့ကံဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့အဲ့ဒီဟာတွေကို तू ပြုတ်လိုက်တာသူ့ရဲ့ဌာနမှာ तू ခြံရံပြီးတော့အဝိဇ္ဇာတွေခြံရံထားတယ်တဏှာတွေခြံရံထားတယ်ဥပါဒံတွေခြံရံထားတယ်စေတနာကံတွေကို तू ပြုတ်လိုက်တယ်ပြုတ်လိုက်တဲ့အခါကျတော့သေတော့ဖယ်ရောက်သွားတယ်သေတော့နှကားသွားဖြစ် နဂါသွားဖြစ်တော့စိတ်ဓာတ်ကျသွားပြီဘယ်နဲ့ငါလူဘဝတုန်းကကောင်းမှုတွေလိမ့်ပိန်ပြုတ်ပြီးတော့အခုကျတော့ယင်ဘတ်နဲ့သွားရတဲ့နဂါကြီးဘဝငါလာဖြစ်တာငါဆရာကွာ မိုက်လိုက်လေချင်းငါ့ကိုဒီဘဝမျိုးရောက်သူလှုပ်သွားတာအဲ့ဒီကနေပြီးတော့ကမ္မစိတ်တွေတကူကရှိတာကိုရှိတော့အဲ့ဒီမှာရင် တခါတည်းနတ်အတွင်ကဲသူ तू ကလည်းဖန်သိပြီးတော့ အဲ့ဒီမှာတင်ဘယ်ရောက်သွားလဲဆိုတရားမင်းတွေရောက်အဲ့ဒီတရားမင်းကဘသူတော့ဆိုတော့သူ့တငယ်ချင်းပြန်ဖြစ်သူ့တငယ်ချင်းရထပါလာအလောင်းကလည်းဟိုကရတေကြီးကသူကနေခင်းဆိုတရားစီသွားသွားပြီးတော့တရားမင်းနေတဲ့ဗိမာန်ကိုသွားတာကိုသွားနေတော့အသင်ဒီကောင်းမှုကြောင့်တရားမင်းကြီးလို့ချမ်းသာပါသေးသတည်းဟိုကဆရာတရားမင်းလို့ချမ်းသာပါသေးသတည်းဆိုတော့ အဲ့ဒီမှာရင်သူကလည်းတရားစီချိန်ကြီးတောင်းတတာကံကိုပြုတ်တဲ့အခါမှာဝတ်ကိုတောင်းတတဲ့ကုစုတွေပေါ့နော်အဲ့တော့တရားမင်းဖြစ်ပြရစေတရားမင်းဖြစ်ပြရစေဘာလို့လဲတရားစီချိန်ကြီးကြီးကျယ်တဲ့ကြားလို့အဲ့တော့ तू ကလည်းဘယ်ကံနေခြံရံပြုတ်ကိုလောက်ခဲ့လဲဆိုတော့မသိမှုအဝိဇ္ဇာတရားဖြစ်လဲအိုနာသေးဒုက္ခတွေဖြစ်ရမယ်ရှင်ခွဲသေးခွဲတွေအဲ့မှာတွေလဲ တောကတွေပရိဝဒေဝတွေဒေကနန္တိကျော်လဲလာတာပဲနော်အိုနာတေကမလွတ်သေးလို့တောကပရိဒေဝဒုက္ခဒေါမနတဥပါယတဆိုတဲ့ဒီတန်တရာထဲမှာလဲရမှာနော်လဲရမှာအဲ့ဓာတွေကိုတခါတည်းမသိတဲ့အခါကျတော့အဝိဇ္ဇာအမောင်ဖုံးပြီးတော့တဏှာချမ်းရံဥပါဒံကစွဲလန်းနော်တဏှာဖြစ်ဥပါဒံစွဲလန်းပြီးတော့အဲ့ဒီမှာလှမှုတမ်းမှုဆိုတဲ့ကံတွေပြုတော့သူကတရားမင်းသွားဖြစ် အဲ့တော့သောသောကနဂါမင်းအလောင်းရှေရဟုလားနဂါမင်းနဲ့သောသောကတရားမင်းနဲ့သွားဆုံလဲဆုံတော့ရဟာတကယ်ချင်းမင်းဘယ်မှာသွားဖြစ်နေမပြောကြမှာနဲ့ဆရာလှုပ်လိုက်တာနဂါဖြစ်သွားနော်သူဆရာလှုပ်လိုက်တာနဲ့နဂါဖြစ်သွားတယ်ဆိုတော့ငါတော့တော်စိတ်ပြတ်သွားတယ်ကွာဘယ်နဲ့ ကုသိုလ်ကောင်းမှုတွေဒါလောက်လုပ်ပြီးတော့အသင်ကတော့တရားမင်းကြီးလာဖြစ်ငါမှတော့ရင်ဘတ်နဲ့တွားသွားရတဲ့ငကားမင်းကြီးဖြစ်တော့ငါတော်တော်စိတ်ပြတ်သွားတယ်ငါဆရာလွဲသွားအာနော်ဆရာလွဲသွားတာရမို့ဆရာလွဲရင်တတန်တရာလို့မှောက်တယ်လို့ပြောတာလေအခုကဆရာလွဲသွားတာတဲ့ဆရာလွဲသွားတာနော်ဝတ်ကိုတောင်းတတဲ့ကုသိုလ်တွေ ဘာလို့လဲသူတို့ရက်သေးတွေဆိုတာလေသူတို့သိမှမသိတာဟုတ်သူတို့အဘိညာဉ်နဲ့သူတို့သိသလောက်နဲ့သူတို့ကဟောကပြောရရှာတာဟုတ်အဲ့ဒါမျိုးနဲ့ဆိုတော့ဩတခါတည်းအဲ့ဒီမှာ သူအဲ့လိုတွေဖြစ်သွားတော့ကဲငါတကယ်ချင်းမင်းဘာမှစိတ်ညစ်မနေနဲ့လောကမှာတို့ဘုရုမုဒ္ဒရာဘုရားရှင်ပွင့်နေပြီတကယ်ချင်းရအဲ့တော့မင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကို ပင့်ပြီးမင်းဆွနေကပ်ပါလားမင်းရဲ့နဂါးပြီ ဟာကောင်းလိုက်တာတငယ်ချင်းရာအဲ့ဒါဆိုကတ်မှာပေါ့လှူမှာပေါ့ဟုတ်ပြီအဲ့ဒါနဲ့နဂါမင်းကြီးကမြတ်စွာဘုရားထံသွားပြီးတော့အဲ့ဒါဆုံးကတ်ချင်ပါတယ်ဘုရားနဂါပြည်ကိုကြွပေးပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းအဲ့ဒီသူ့ရဲ့သားတော်အရင်ဖြစ်တဲ့ဥပယေဝတဆိုတဲ့အဲ့ဒီသားတော်လေးပါအပါခေါ်ပြီးတော့ကဲအကုန်လုံးတန်ခါတသိမ့်နဲ့ နဂါးပြည်ကို ရေပြင်ကို ခွဲပြီးတော့နဂါးပြည်ကိုကြွမယ်လိုက်ခြင်းနဲ့အဲ့ဒါတဘောဘိညာဉ်ရတဲ့ယဟန်နေအကုန်လိုက်လို့ရတယ်ကြည်တန်ဘလောက်ကြီးညိုဝယ်ကောင်းတယ်ယေရှုမောပြန်တကောသံအဘိညာဉ်ရတဲ့ပုဂ္ဂိုလ်တသိမ့်နဲ့အဲ့ဒီတန်ခါတသိမ့်နဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနဂါးပြည်ကြွတော့ နဂါမင်းကြီးနဲ့မိဖုရားတယ်အကုန်လုံးမြတ်စွာဘုရားနဂါပြီးကြွလာပြီးကြွလာပြီးဆိုပြီးတော့ဝမ်းသာလိုက်ကြတာအကုန်လုံးကြိုးဆိုးအဲ့ဒီမှာဆွမ်းခဲဝဲဘောစဉ်ချိုးချင်းရတာတဲ့အကုန်ကလူကလူတော့ तू ကဘသူ့ကိုသွားသွားကြည့်မိလဲဆိုတော့အဲ့ဒီမြတ်စွာဘုရားရှင်နာလေးမှာခေါ်ပြီးထိုင်ခိုင်းထားတဲ့မြတ်စွာဘုရားရဲ့ရုပ်ချင်းစင်တူတဲ့ကလေးလေးအဲ့နဲ့အရှင်ဘုရား ဒီဒီကိုရင်လေးဟာမြတ်စွာဘုရားရုပ်တော်နဲ့ဆင်တူလှကြလားမြတ်စွာဘုရားရဲ့32ပါးသောလက္ခဏာကြီးငယ်ကဲ့သို့ပဲသူ့ရဲ့အင်္ဂါတွေကလည်းအဲ့လိုတွေထူးခြားလိုက်တာအဲ့ဒါမြတ်စွာဘုရားသားတော်အရင်လေအတဲ့ငကားမင်းကြီးရလို့ပြောဩဒါကြောင့်တူတာကိုတူတာကိုတူတာကိုအဲ့တော့အကွေလေးကိုဆုံးကသူကစိတ်ကကြည်နူး အဲ့ဒီအချိန်မှာဆုတောင်းတယ်မြတ်စွာဘုရားထံမြတ်စွာဘုရားတဲ့ဘုရားတပည့်တော်နောင်တစ်ချိန်သောကာလမှာဟောဒီအရှင်ဘုရားရဲ့သားတော်အရင်ဥပယဝတ္တဘာမနေကဲ့သို့ပဲဘုရားတပည့်တော်ဟာတဆုသောဘုရားရှင်ရဲ့သားတော်အရင်စစ်စစ်ဖះတပည့်တော်ရပါရစေဖြစ်ပါရစေဆိုပြီးတော့တခါတည်းအဲ့ဒီမှာနေဆူတောင်း နော်အဲ့ဒီကိုရင်လေးရဲ့ဂုံတိတ်ခါအတိုင်းပဲသူလဲရကျင်တာအည်သွေးတွေမျိုးရကျင်အဲ့ဒါကြောင့်မို့တခါတည်းရသော်ဘုရားထာမအဲ့လိုဆူတောင်းပြီးတော့ဒီကိုရင်လေးကလည်းတခါတာမမဟုတ်ဘူးသူကတိတ်ခါကာမအယံကိုတိတ်ခါ၃ပါး ီလသိက္ခာတမာတိသိက္ခာပညာသိက္ခာဆိုတဲ့သိက္ခာ၃ပါးမှာ သူကအမြဲမပြတ်ကိုသူကလိုချင် တောင်းတနေတဲ့ပုဂ္ဂိုလ်အဲ့တော့အဲ့ဒီကဲတော့သိက္ခာ၃ပါးကိုအမြဲမပြတ်လိုချင်ပြီးအေတရက်ရတဲ့ပုဂ္ဂိုလ်ဖြစ်ချင်တာဒီသားတော်လည်းဖြစ်ချင်တယ်အေတရက်လည်းရချင်တယ်အဲ့ဒီစုကိုပန်တော့ရသော်ဘုရားထာမှာဘလောက်သူတို့ဆုံးကတ်လဲဆိုတော့ခုနှစ်ရက်တိတိကတ်တယ် ခொနရတိတိဆွန့်ကားပြီးတော့မှအဲ့ဒီသားတော်ရာဟုလာလေးဆုတောင်းခဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအနာဂတန်တညံတော်နဲ့ကြည်လိုက်တဲ့အခါကျတော့နောင်ကဘာတသိမ့်ထက်မှာဂေါရမဗုဒ္ဓဘုရားရှင်ရဲ့သားတော်အရင် ဖြစ်ပြီးတော့ဒီတိခါကာမတိခါသုံးပါးကို လိုလားတဲ့ပုံကိုယ်တွေထဲမှာအသာဆုံးအမြတ်ဆုံးဖြစ်တဲ့ဘွယ်ထုကုံတုကိုရလိမ့်မယ် ဘုရုမုဒ္ဒရာဘုရားရှင် ကိုတော်မြတ်ကြီးကဗျာဒိတ်ပေးဝမ်းသာလိုက်တာအဲ့ဒီဘဝမှာတခါတည်းဘုရားရှင်ကိုတော်မြတ်ကြီးကို ကြီးညိုကိုယ်ွယ်ပုစိတ်ကပြီးတော့တန်တရာကြီးတဲ့လဲခဲ့ရနော်တန်တရာကြီးတဲ့လဲခဲ့ရအဲ့ဒီတန်တရာကြီးတဲ့လဲခဲ့ရတော့တခါကျတော့ဘယ်သွားပြန်ဖြစ်လဲဆိုတော့ဩလွန်ခဲ့တဲ့62ကဘာထက်မှာတိတ်တာဖုတ်တာဘုရားရှင်နှစ်စုပွင့်မြန်ရော အဲ့ဒီမှာဖုတ်တာဖရာရှင်ရဲ့လက်ထက်မှာအိမ်ရှိမင်းသားဖြစ်တယ်တဲ့ဘသူရဲ့ဘသူရဲ့ပြန်ဖြစ်တာလဲအဲ့စောသောရထပါလတရားမင်းကြီးဖြစ်သွားတယ်ရထပါလအလောင်းရဲ့ဗိမိတာရာမင်းကြီးအလောင်းရဲ့ရှင်ရာဟုလာရဲ့သုံးယောက်သားတခါတည်းအဲ့ဒီမှာရှင်မင်းအိမ်ရှင်မင်းသားဖြစ်ကြတယ်အဲ့မင်းကြီးရဲ့သားတော်ဖြစ်တော့တနေ့သဘုံတကန်နေ့ တိုင်းပြည်မှာစူပူလို့တားတော်သုံးပါသွားပြီးနှိမ်နှင်းလို့အောင်မြင်ခဲ့လို့တားတော်တို့လိုတဲ့စုတောင်းစေမတော်ရေးကြံတဲ့စုမတောင်းညင်ပါဘူးမြတ်စွာဘုရားဆွန့်ကပ်ခွင့်ရပါရစေအဲ့တုန်းကလည်းဘုရားတော်နဲ့မပေးဘူးဘုရားကိုဘယင်းကမပေးဘူးပြောတယ်နော်ဆွန့်နေပါလေကကြည့်သူကြီးကသိပ်ပိုက်တာသူပဲဆွန့်လှူတယ် အဲ့ဒါနဲ့သားတွေကတင်းတောင်းတော့မှတို့သားသုံးယောက်စွန်နေချက်ပြုတ်စီမံပြီးလှူခွင့်ရအဲ့ဒီမှာဖះရှင်နဲ့ဆုံးခဲ့တယ်တခါဒီကဘာမှာ ကကုတံကောနာကုံကတ္တပဆိုပြီးတော့ဖះရှင်ပွင့်တဲ့ခါကျတော့ကတ္တပဖះရှင်ကိုရောမြတ်ကြီးလက်ထက်မှာကိကီမင်းကြီးဆိုတော့ဥစဉ်တို့တရားဓမ္မတွေသိပါတယ်သမီးတော်ခုနှစ်ဖော်ကိကီမင်းကြီးနဲ့သမီးတော်ခုနှစ်ဖော်အဲ့ဒီကိကီမင်းကြီးရဲ့ သားတော် तू ကလာဖြစ်တာသားတော်လာဖြစ်တယ်တဲ့သားတော်လာဖြစ်တဲ့အခါကျတော့စောသောကသမီးတော်တွေက ကြောင်းနေဆောက်လှူတယ်ကြားတော့သူကကတ္တဗဘုရားရှင် ကိုရောမြတ်ကြီးကိုကြောင်းပေါင်း900ဆောက်လှူတယ်ရှင်ရာဟုလာအလောင်းကကြောင်းပေါင်း900ဆောက်လှူပြီးတော့ရှင်ရာဟုလာအလောင်းကောင်းမှုတွေပြုအဲ့ဒီဘဝကနေပြီးတော့သေလွန်တဲ့အခါရတော့ဦးဇင်းတို့ဒီဘုရားရှင်ကိုရောမြတ်ကြီးရဲ့ သာသနာတော်တွင်မှာအခုဘသူလာဖြစ်တုံးဆိုတော့ဘုရားရှင်ကိုတော်မြတ်ကြီးရဲ့သားတော်အရင်ခောက်ခောက်ယာဟုလာ မွေးတဲ့ညမှာပဲဘုရားလောင်းတော်တောထွက်သွားတယ်နန်းတော်ထဲမှာနေပြီးတော့မြတ်စွာဘုရား6နှစ်တရားကျင့်6နှစ်ပြည့်ပြီးတော့ကစုံလာပြည့်ဗုဒ္ဓနေ့မှာဘုရားဖြစ်အဲ့ဒီကနေပြီးတော့နောက် ဗာရဏသီမြို့မှာသွားပြီးဝါဆိုတယ်တဝါဆိုပြီးတော့ဗုဒ္ဓဂယာပဲပြန်လာယသိညီနောင်ရှင်တထောင်တို့အဲ့ဒါတွေအကုန်ချွေချွတ်ပြီးတော့ရာဇကြိုမြို့ကိုကြွအဲ့ဒီဘက်မှာတခါတည်းခမဲတော်ကြီးကသူ့ရဲ့သားတော်ကိုပူးကျင်လွန်းလို့တိုင်းပြည်ကနေမှအမတ်တထောင်တထောင်ကိုလွတ်တာ10ချိန်မြောက်တသောအဲ့ဒီကြမှအဲ့ဒီကာလူဒိုင်း မထေမြတ်ကမြတ်စွာဘုရားကိုနန်းတော်ပြန်ပြစ်လို့ကဆုံလပြည့်ဗုဒ္ဓနေ့မှာမြတ်စွာဘုရားကပ်ပြီးလို့ရွှေနန်းတော်ကိုပြန်ရောက်တယ်အဲ့ဒီမှာ ပြန်ရောက်ပြီးတော့အခုဆွေတွေမျိုးတွေမန္နေမာနတွေတက်နေလို့ယေမီအစုံတကိုးတွေပြရတရားတွေဟောခမဲတော်ကြီးလည်းကြွတန်းနေဝင်အဲ့ဒီလို ဖြစ်ပြီးတော့သူ့ရဲ့ဒီသားတော်ဖြစ်တဲ့ရာဟုလာကို ရတောထရာကငါသားတဲ့နင့်ဖေတောထွက်သွားတော့ရွှေဝိုးကြီးလေးလုံးဘယ်ဖွဲ့ထားခဲ့မှမသိဘူးတဲ့ဘာလို့လဲဆိုဖះလောင်းမွေးဖွားစဉ်အချိန်ကာလတုန်းကအဲ့ဒီမှာအဘောကာယဆန်ရွှေကံဆိုတာအာနန္ဒာရဲ့ဘောဓိပင်ရဲ့ကန္တကမြင့်ရဲ့ရွှေဝီလေးလုံးရဲ့နော်အဲ့ဒီသန္ဓအမတ်ရဲ့ဆိုပြီးတော့ရတောတရာရဲ့ အဲ့ဒီမှာအာလုံးဖွားဘက်တော်9ဦးအခုဘောဓိပင်ကြီးရဲ့အာလုံးဖွားဘက်တော်9ဦးပေါ်ခဲ့တဲ့ဒုံကရွှေအိုးသူ့အလိုလိုဘုံကံကြောင့်လက်တင်ကျေကဘာတသိပါရမီဖြည့်ထားလို့သူပေါ်တာအကြောင်းမဲ့ပေါ်တာမဟုတ်ဘူးအရင်တော့ကလှူခဲ့တဲ့တန်းခဲ့တဲ့ဒါနာကုသိုလ်တွေဟာဟောဒီမဟာပထဝီမြေကြီးတုံဟီအောင်လှူခဲ့တာဝေတန္တရာမင်းဘဝမှာ လှူခဲ့တုန်းကလည်းမဟာပထဝီမြေကြီးဟာတုံဟိခဲ့ရအဲ့ဒီလောက်ထိသရာတွေအားကောင်းပြီးတော့ပထဝီမြေကြီးတောင်တုံဟိအောင်လှူဒန်းခဲ့ရတဲ့ဖះအလောင်းဘုံကံကြောင့်မို့ဒီရွှေအိုးကြီးတွေကသူ့လူလူပေါ်တာဖះလောင်းမရှိဘူးဆိုတာနဲ့အဲ့ဒီရွှေအိုးတွေကသူ့လူလူပြန်ပြောက်ွယ်သွားတာအဲ့တော့ဦးဇင်းတို့ဖះလောင်းတော်မြတ်စွာဘုရားဒါထွက်သွားတဲ့အချိန်ဖွက်သွားတယ်လို့ကထင်မိုးပေါက်ပါတယ်အဲ့တော့သာသွားအဖေဒီသွားပြီးတော့ အဲ့ဒါဖမဲတော်ဤထံသွားပြီးတော့အမွေသွားတောင်းဆိုသွားတောင်းခိုင်းတာအမွေသွားတောင်းဆိုတော့အဲ့ဒါမဲတော်ရေးတဲ့အမွေပေးပါနာမြတ်စွာဘုရားလည်းအကွက်ဆိုင်သွားပြီသားတော်အမွေကပေးခြင်းနေတာကဲသားတော်အဲ့ဒါဆိုလိုက်ခဲ့တော့အမွေပေးမယ်ကြောင်းခေါ်သွားခေါ်သွားပြီဟိုကြတော့ကဲရှင်မကုလန်ရဲ့ရှင်သာရိပုတ္တရာရှင်မကတ္တဗသုံးပါလုံးကဲကိုရင်ရာဟုလာကို ကိုရင်ဖြစ်သွားအောင်နာသားတော်ကိုဓမ္မအမွေပေးမယ်တဲ့ဒီအာမိတာအမွေထိနှံစည်းစိမ်တွေရွှေတွေငွေတွေဟာတန္တရာလဲကြောင်းကိလေသာတိုးပွားကြောင်းဝဋ်ဒုက္ခတွေဖြစ်ကြောင်းကြီးအဲ့ဒါကိုတော့ငါမပေးတော့ဘူးတဲ့ငါရဲ့သားတော်ကြီးကိုဟောဒီငါဖះထိုးထွင်းသိတဲ့သဗ္ဗညုတရွှေဉဏ်တော်နဲ့သိထားတဲ့ ဓမ္မအမွေကြီးကိုသားတော်ကိုပေးတော်မယ်ဆိုပြီးတော့အဲ့ဒါရှမောကလန်ကခေါင်းနေရိတ်ပေးအဲ့ဒါရှမကတ္တပါကအဲအာစရိယဆရာလုတ်ပေးတယ်ရှင်သာရိပုတ္တရာကဥပိ္ပဇေဆရာအဲ့ဒီလိုနဲ့တခါတည်းကိုရင်ရာဟုလာကို သင်္ကန်းဝတ်ပေးလိုက်တာသင်္ကန်းဝတ်ပေးလိုက်တဲ့နေ့ဘသူကတုံလှုပ်တယ်ထင်လို့ သုတ်တော်ဒနာမင်းကြီးအခါတဲ့เจ้าကို ပြေးချလာရှင်ဘုရားရှင်ဘုရားရက်ဆက်လိုက်တာဘုရားရက်ဆက်လိုက်တာဘုရားဘာလို့တော့ခမတော်ကြီးတပည့်တော်ကအရှင်ဘုရားမရှိတော့သားတော်ကြီးနန္ဒကိုထိရိတ်နန်းရိတ်လွှဲဖို့ဆိုပြီးတော့တပည့်တော်စိတ်ကူးတာဖះအရှင်ဘုရားကညီတော်နဲ့သင်္ကန်းဝတ်ပေးလိုက်တယ်ဖះတပည့်တော်ကအဲ့ဒါနဲ့ဟောဒီမြေးလေးကိုတပည့်တော်က ထိရိပ်နန်းရိပ်တွေမှန်ထားတာအရှင်ဘုရားသာအချစ်မြင်းအနှစ်ပါဘုရားသာအချစ်မြင်းနှစ်ပါဘုရားအရှင်ဘုရားလှုပ်လိုက်တော့တပည့်တော်မှာတပည့်တော်ချစ်တဲ့သားတွေမြဲတွေအားကိုးရာတွေမရှိတော့ဘူးဖះမရှိတော့ဘူးဖះတပည့်တော်စိတ်တော်တော်လေးမကောင်းဖြစ်ရတယ်အရှင်ဘုရား နောင်တော့သူများသာသမီသင်္ကန်းဝတ်ပေးမယ်ဆိုရင်တော့ မိဘခွင့်ပြုချက်မရဘဲနဲ့မလောက်ပါနဲ့ဖရာဆိုပြီးတော့ခမဲတော်ကြီးကလာလျှောက်ထားလို့အခုကိုရင်ဝှခြင်းနဲ့ယဟန်ပြုခြင်းနဲ့ဆိုမိဘခွင့်ပြုချက်ရလားဆိုပြီးတော့မေးရအဲ့ဒါခမဲတော်ကြီးသုဒ္ဓရမင်းကြီးလျှောက်ထားခဲ့လို့အဲ့လိုနဲ့တာတော်ယာဟုလာလေးကိုရင်ဝှလာတယ်ကိုရင်ဝှလာတော့ညာသောအဖြစ်ဆိုရင်တော့မောက်မာကြတာပေါ့နော်ဖေရီမေရီက ရှင်မင်းတွေယာထုကြီးတဲ့ပုံကိုယ်တွေဖြစ်ရင်သာသမီလိန်မာတာရှားတယ်ဆိုးတာများတာဖေတွေမေတွေဝိတ်တွေယူပြီးတော့တခါလဲဆိုးသွမ်းကြတာလေအဲ့လိုဆိုးသွမ်းကြတာများတယ်တဲ့အခုဒါတော့ယာဟုလားတော့အဲ့လိုမဟုတ်ဘူးတဲ့မနဲ့မိုးလင်းတာနဲ့တဲကိုလက်တဆုပ်လောက်ကင်ပြီးတော့တခါတည်းတဲတွေဖြူချပြီး အရိယာတွေသူတော်ကောင်းတွေမြတ်စွာဘုရားနဲ့အရိယာသူတော်ကောင်းတွေအဆုံးအမကိုနေ့စဉ်နေ့တိုင်းဟောဒီတဲလုံးနဲ့အမြရပါရစေဒါသူတော်ကောင်းလက္ခဏာသူတော်ကောင်းဆိုတာတောဝသတ္တတာဂုံနဲ့ပြည့်စုံတယ်ပြောရဆိုရလွယ်ကူတယ်ပြောရဆိုရခက်ခဲတဲ့ဒုပ္ပဇ္ နော်အဲ့ဒါမျိုးကြတော့သူတော်ကောင်းစိတ်တမဟုတ်ဘူးခြားကကောင်းစေခြင်းလို့လာပြမှန်ပါဗျာတပည့်တော်နာခံမှတ်မယ်ဖေရဒါတပည့်တော်မှားပါတယ်ဖေရဒါမျိုးရှိရသူတော်ကောင်းဆိုတာပြောတာဆိုတာဆုံးမတာတွေအပေါ်အခုကိုရင်ရာဟုလာနေတိုင်းသူကအဲ့လိုနေတာအဲ့လိုနေရင်တဲ့ကိုရင်ရာဟုလား ရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းဆုံးမရှင်မောကလန်တို့ရှင်မကတ္တပတို့ကလည်းအဆုံးမတွေပေးအဲ့လို ဆုံးမတွေပေးပြီးတော့ကိုရင်ရာဟုလာနေတော့တခါတည်းရမှာမြတ်စွာဘုရားကိုရင်ရာဟုလာဆန်ကြွကလေးဆိုတော့မြတ်စွာဘုရားကအဓိကမှုသားစကားပြောမှစိုးတာလိန်မာစိုးလို့တနေ့ကျတော့မြတ်စွာဘုရားကိုရင်ရာဟုလာနေတဲ့အကြောင်းသွားတာ ဝင်ရာဟုလာနေတဲ့ကြောင်းသွားတော့ဝင်ရာဟုလာကမြတ်စွာဘုရားကြွလာတော့တခါတည်းမြတ်စွာဘုရားကြွလာရင်ကြောင်းပေါ်တက်ခဏနီးကြောင်ခြေတော့ကိုရေဆေးပေးတယ်အဲ့နာမှာ ခြေသေးရေအိုးဆိုတာအဲ့ဒါလေးတွေထားရတယ်အဲ့ဒါဦးဇင်းတို့အခုခေတ်တော့ဖဏတ်တွေအကုန်စီးသွားတော့ဟိုးရှေ့ခေတ်တော့ကတော့ဦးဇင်းတို့ငယ်တုန်းကတော့ကျောင်းကဖဏတ်မစီးရတော့အဲ့ဒါအများရန်ထားရကျောင်းလေကားရဲမှာခြေသေးရေအိုးဆိုတာဘာလို့လဲဆိုတော့ ခဏမရှိဘဲနဲ့ဒီတိုင်းသွားတော့ဖုံနေတခါတည်းမိုးရွာထိုင်ရှွန့်နေပေလူလာလို့ရှိရင်အဲ့ဒီတော့တခါတည်းခြေထောက်ကိုရေဆေးရတယ်ခြေသေးရေအိုးဆိုအဲ့လိုထားရတယ်အဲ့ဒါမျိုးမြတ်စွာဘုရားရောက်လာတော့မြတ်စွာဘုရားခြေထောက်ကိုခြေသေးရေနဲ့ဆေးပေးနေရာလေးခင်းပေးခင်းပေးပြီးတော့မြတ်စွာဘုရားရေကွက်ကိုကင်ပြတယ်ရေကွက်ထဲမှာရေလေးတွန်လိုက်ပြီးတော့နက်နက်လေးထားပြီးတော့ချက်သားတဲ့ ဒီကွက်ဒီကွက်ထက်မှာရေလေးနည်းနည်းတွေ့လားတွေ့ပါတယ်ဗျာမှုသားစကားပြောတဲ့လူဟာတဲ့မှုသားစကားပြောလာပြီဆိုရင်သူ့ဒီမှာအဲ့ရေလေးနည်းနည်းလောက်ပဲကိုကျင်တရားနည်းနည်းပဲကြံတယ်မှုသားပြောလာပြီဆိုရင်ကိုကျင်တရားနည်းနည်းပဲကြံတော့ကဲဟောဒီမှာရေသွန်ချလိုက်ပြီဖတ်ထက်ရေရှိသေးလားမရှိတော့ပါဘူးဖေ မှုသားစကားလုံးလုံးကိုပြောပြီဟဲ့ဒီပုဂ္ဂိုလ်ဟာဘာမှကိုမရှောင်မှုသားစကားပြောပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာကိုကျင့်သီလမှာမရှိတော့ဘူးအဲ့ဒီခွက်ကိုတခါမှောက်ပြတယ်ပေါက်ပြပြီးတော့ချက်သားတဲ့မှုသားစကားပြောတဲ့ပုဂ္ဂိုလ်အဲ့ခွက်ပေါက်ထားသလိုပဲတဲ့သူတန်တာမှာဘာသူတော်ကောင်းတရားမှကိန်းလို့မရတော့ ခွက်မောက်ထားအဲ့ဒီကနေဒီခွက်ကိုပြန်ကြည့်တိုင်းရေရှိလားမရှိတော့ဘူးဖေ။အေးအဲ့ဒီရေတပေါက်မှမရှိတော့သလိုပဲသူတော်ကောင်းတရားအဲ့ဒီလိန်တဲ့ပုဂ္ဂိုလ်ရဲ့တန်တာမှာသူတော်ကောင်းတရားဘာတခုမှကိုသူတန်တာမကိန်းတော့ဘူးသူတန်တာမှာမရှိတော့ဘူးတဲ့။ကိုကျင့်သီလမှန်သမျှအကုန်လုံး လွင့်စင်သွားပြီးပျောက်သွားပြီးချက်သားတဲ့ဒါကြောင့်မို့ချက်သားမှုသားစကားကို မပြောနဲ့မှုသားစကားပြောတဲ့လူတီနော်မလုံရဲသောအကုသိုလ်မရှိပါဒါမှတ်သားရမယ့်စကားလေးပေါ့လိမ်ပြီဆိုရင်အဲ့ဒီလိမ်တဲ့ပုဂ္ဂိုလ်တယောက်တည်ဘယ်သောခါမှ သူ့ရဲ့တန်တန်မှာ မလုတ်ရဲတော့မကောင်းမှုဆိုတာမရှိတော့ဘူးခိုးစရာရှိလဲခိုးမှာပဲလူစရာရှိလဲလူမှာပဲဘာလို့လဲပြီးရင် तू ကလိန်မှာပဲဟိုကလုတ်တယ်မလုတ်ပါဘူးဒီကလုတ်တယ်မလုတ်ပါဘူးအဲအမျိုးမျိုးအဲ့ဒီလိုလိန်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာဟိုကျင်တရားတွေတိခါတရားတွေသီလတိခါတမာတိတိခါပညာတိခါဆိုတဲ့ အကျင့်မြတ်တရားတွေသူ့တန်တံမှာဘာတစ်ခုမှမရှိတော့ဘူးချစ်သားတဲ့ဘာတစ်ခုမှမရှိတော့ဘူးဒါရေခွက်ကို ဥပမာပေးပြီးတော့ရေနည်းနည်းရှိ ရေမရှိမှောက်တယ်ရေတစ်သက်မှမကြံတော့တဲ့အဲ့ဒီခွက်ဒီလေးမျိုးကိုဥပမာပေးပြီးတော့မြတ်စွာဘုရားသားတော်ရာဟုလာကိုဆုံးမ အဲ့ဒီကနေပြီးတော့နောက်ထပ်ဘာနဲ့ဆုံးမသေးလဲဆင်ရဥပမာပေးတယ်ရှင်မင်းရဲ့တိုက်ဆင်ကြီးဟာတဲ့စစ်တိုက်ခါနာနေကြတော့ तू ကတကောလုံးကိုတော့ဖွင့်ထားပါတယ်နှာမောင်းကြတော့ तू ကဗဇက်ထဲပြန်ထိုးထားတယ်ဩဒီဆင်ကြီးဟာတကောလုံးကိုတော့စွန့်လွတ်ပါရသားနဲ့သူ့နှာမောင်းကြတော့ तू ကထိခိုက်မှာစိုးတော့ ပါဇက်ထဲထိုးထည့်ထားတယ်နှာကောင်းနှာမောင်းထိမှာဆိုလို့အဲ့ဒီလိုပဲတဲ့မှုသားစကားနည်းနည်းလောက်စပြောပြီဆိုရင်ပညာရှိသူတော်ကောင်းเนี่ยအဲဒီပုဂ္ဂိုလ်ကသွားပြီသူတော့တခါတည်းနှာမောင်းဖွက်ထားတဲ့စင်ကဲ့သို့ပဲသူ့ရဲ့ကိုကျင့်သီလတွေစွန့်လွတ်တော်မှုတွေသူတကယ်စွန့်လွတ်မှုသူမလုပ်ဘူးတကယ်တိုက်ခိုက်မှုဒီစင်ကြီးဟာ ရဲရဲဝံတိုက်ခိုက်တာမျိုးမလုပ်ဖဲနဲ့သူ့နှာမောင်းဖွက်ထားသလိုသူ့ကိုချင်းသီလတွေကိုသူစပြီးချိုးနေပြီအဲ့ဒီကနေဆင်ကြီးဟာအဆုံးစွန်တခါရက်ကိုနှာမောင်းဖွင့်ပြီးတကောလုံးဖွင့်ပြီးတော့ဟိုဘက်ကိုတိုက်ပြီးတော့သွားပြီဆိုရင်တော့အော်ဒီဆင်ကြီးဟာဟိုဘက်ကိုတခါတည်းရန်သူကိုနှာမောင်းကိုလည်းမငဲ့ညာတော့ဘူးခန္ဓာကိုယ်လည်းမငဲ့ညာတော့ဘူးသူဟာဖွင့်ပြီးတိုက်ပြီ အဲ့ဒီလိုပဲတဲ့မူသားစကားပြောလိုက်တဲ့ပုဂ္ဂိုလ်ဟာအကုန်လုံးဖွင့်ပြီးတော့ကို သူအကုသိုလ်မှန်သမျှအကုန်လုံးတော့တာပဲအဲ့ဒါကြောင့်မို့ဆင်ရဥပမာနဲ့မြတ်စွာဘုရားပေးပြီးတော့အဲ့ဒါနည်းနည်းလေးအကုသိုလ်မှုသားစကားနည်းနည်းလေးဆိုလို့လည်းမပြောနဲ့အများကြီးလည်းမပြောနဲ့လိန်နေညာတယ်ဆိုတာအင်မတန်မှအပြစ်ကြီးတယ်လိန်လိုက်ညာလိုက်တဲ့အတွက်လောကကြီးထဲမှာ နော်ဒါရေခေကလည်းဦးဇင်းကြီးဟောဖို့ပါတယ်စေတီယမင်းကြီးတို့မှုသားစကားပြောလိုက်သည့်အတွက်စေတီယမင်းကြီးတို့ဟာဘာဖြစ်သွားတော့စေတီယမင်းကြီးမှုသားစကားပြောဆိုလိုက်သည့်အတွက်သူ့ရဲ့ကိုရောင်ကိုဝါတွေတခါတည်းပျောက်ကွဲသွားတယ်သူ့မှာစောင့်နေတဲ့နတ်တွေအကုန်ထွက်ပြေးတာဟာရှင်ကြီးလိန်နေကွာလိန်နေကွာဆိုပြီးတော့နတ်တွေဟာမစောင့်တော့ ဆင်မြန်မြင်းမြန်နဲ့အကုန်ကွယ်ပြောက်တာမူသားစကားပြောလို့နော်အဲ့ဒါကြောင့်မို့မူသားရဲ့အပြစ်ဟာအင်မတန်ကြီးလို့အာကုဇိုအရာပုဇာဝါရတဲ့စွမ်းတဲ့နေရာမှာသစ္စာဝါစာ အမှန်တရားပြောတာဒီသစ္စာအဲ့ဒါဒီအစွမ်းထက်ဆုံးအာကုဇိုအရာမှာလိန်နေညာတဲ့ဆိုမှုသာဝါဒနော်အဲ့ဒီလိန်နေညာတဲ့ရိုးရိုးလိန်ကြီးညာခြင်းထက်ကိုနောက်ဆုံး မတ်တွေဖိုတွေနိဗ္ဗာန်တွေအထိသွားလိန်လိုက်ပြီဆိုရင်တော့အဲ့ဒါအဆိုးဆုံးလိန်ခြင်းပဲအဆိုးဆုံးလိန်ခြင်းပဲအဲ့ဒါအဲ့ဒါကိုနော်နိဗ္ဗာန်တွေအထိကငါတော့အော်မက်ရပြီဖိုးရပြီနိဗ္ဗာန်ရပြီဆိုပြီးတော့အဲ့ဒီလိုများလှုပ်လိုက်ရင်ရသော်ဘုရားတခိုးကြီး၅ဦးထဲမှာအဲ့ဒါအဆိုးဆုံးတခိုးကြီးပဲနော်ဘုရားသာသနာတော်တွေမှာရောက်မို့ဦးဇင်းတို့တရားတော်မှာတွေလူထင်ကြီးအောင်လဲအမက်တွေဖိုးတွေဟွာတွေဘာမှသူက မပြောရဘူးတဲ့နော်မပြောရဘူးယဟန်တော်တွေများဆိုရင်အဲ့လိုပြောလိုက်လို့အဲ့ဒါဟုတ်ရတဲ့နဲ့ပြောရင်တောင်မှအာဘသင့်ကိုတကယ်ရထားပြီလို့ဖွင့်ပြောရင်တော့အာဘသင့်နဲ့မရဘဲနဲ့ပြောရင်တော့အဲ့ဒါသွားပြီအဲ့ဒါလက်စစ်ပြတ်တဲ့ထမ်းထမ်းမင်းကြီးဟာနောက်ထပ်အညွတ်မပေါက်သလိုပဲကြောက်ဖြာကြီးကွဲတဲ့ကြောက်ဖြာကြီးကနောက်ထပ်ဆက်မရသလိုပဲနော်မရပါပဲနဲ့မြန်တာသွားပြီးတော့ ငါသောတာပန်တဂရကအနာဂံယဟန္တာလိုများယဟန်တော်တစ်ပါးအထလှုပ်လိုက်ရင်တော့အဲ့ဒါသွားရောတဲ့သူ့ဘဝကြီးတစ်ခုလုံးဆုံးရှုံးသွားပြီအကျဉ်းတစ်ထောင်ပြန်ယဟန်ခံလည်းယဟန်မဖြစ်တော့ရောက်မို့မှုသားစကားပြောပြီးတော့အဲ့ဒါမျိုး လိန်နေညာတယ်အဲ့ဒါမျိုးဆိုရင်လည်းပဲဒါအပြစ်တွေကြီးတယ်အဲ့ဒီအနေမှာအာငါတော့တရားအထုတ်တာဘယ်နှမက်တော့ရပါပြီကွာလူထင်ကြည့်အောင်မက်တွေဖိုးတွေအဲ့ဒါမျိုးတွေသွားပြောလိုက်ရင်တော့အဲ့ဒါပုံဆိုးပြီတဲ့နောက်ပုံဆိုးပြီ အဲ့ဒါဆိုရင်တော့အဲ့လုံးဝမရဘဲနဲ့လူထင်ကြီးအောင်လို့သွားပြောလိုက်ရင်တော့အဘဝကြီးတစ်ခုလုံးဆုံးရှုံးတယ်တဲ့ဘယ်တော့မှယဟန်ပြန်ပြီးတော့မဖြစ်တော့နော်ယဟန်ဘဝဆက်နေလဲနေတာပဲရှိတယ်အဲ့ဒါဘာသိခါမှမရှိတော့အကုန်စောစောဆင်ကြီးဟာချွန့်ဖွင့်ပြီးတော့တခါတည်းနာမောင်းလည်းမညာခန္ဓာကိုယ်လည်းမညာဝင်ပြီးတော့တခါတည်းရန်သူကိုတိုက်ခိုက်သွားတဲ့ကဲ့သို့ပဲဒီပုဂ္ဂိုလ်ကလည်းအဲ့မှုသားစကားတွေအကုန်ပြောပြီးတော့ကိုချင်းသီလတိတ်ခါကာမမှန်သမျှကို အကုန်လုံးဖြက်စီးသွားပြီတဲ့ဘာတစ်ခုမှသူမရှိတော့ဘူးတွေ့တိုင်းလိန်တော့မယ်ညာတော့မယ်တစ်ခုပြောတယ်လိန်မှာပဲတစ်ခုပြောတယ်ညာမှာပဲနောက်ဘဝနောက်ခံအဲ့ဒါမျိုးဖြစ်သွားတတ်တယ်ဒါမှုသားစကားရဲ့အပြစ်တွေပေါ့နော်မှုသားဝါဒရဲ့အပြစ်တွေပါတဲ့နော်အဲ့ဒီကနေမြတ်စွာဘုရားနောက်တစ်ခုထပ်ဘာဆုံးမှလဲဆိုတော့ချက်သားတဲ့အမှန်ကြည့်တဲ့လူတွေကဘာကြောင့်မှန်ကြည့်တာလဲမျက်နာရဲ့အပြစ်အနာစာတွေမြင်မြင်လို့မှန်ကြည့်တာ အခုလည်းပဲတဲ့စကားတစ်ခု မပြောခင်နော်တွေးတော်မှု မလောက်ခင်ဒါလေးလှုပ်တင်လာငါတွေးကြည့်လိုက်ပါဦးမယ်ဒါတွေးတော်မှုအော်ဒါလေးငါမပြောခင်ငါဒါပြောဟရင်ကောင်းမလားဟောမပြောခင်ဒါလေးငါလှုပ်ရရင်ကောင်းမလားမလှုပ်ခင်မတွေးခင်မှာမပြောခင်မှာမလှုပ်ခင်မှာ ငါတွေးမဲ့အတွေးဟာကောင်းတဲ့အတွေးလားမကောင်းတဲ့အတွေးလားငါပြောမဲ့ပြောဟာမကောင်းတာလားကောင်းတာလားငါလုပ်မဲ့အလုပ်ဟာမကောင်းတာလားကောင်းတာလားဆိုတာကို သေးသေးချာချာစဉ်းစားပါမတွေးခင်မှာမပြောခင်မှာမလုပ်ခင်မှာသေးသေးချာချာစဉ်းစားပါအဲ့လိုစဉ်းစားပြီးမှတွေးပြီးမှဆင်ခြင်ပြီးမှပြောရင်အမှားနဲတယ် အာပြောကြံပြောကောကောကနဲ့ပြောကြံပြောလိုက်မရဘူးမှားတွေများဒါနံပါတ်1အချက်နံပါတ်2အချက်ကကြတော့ပြောနေစဉ်မှာပြောနေစဉ်မှာစဉ်းစားပါတဲ့ပြောနေစဉ်မှာမိမိပြောနေစဉ်မှာလည်းငါပြောတဲ့ဟာဒီကောင်းသလားဆိုးသလားကောင်းရင်ပြောမကောင်းရင်မပြောနဲ့ငါတွေးနေတဲ့အတွေ့တွေဟာကောင်းသလားမကောင်းဘူးလား ကောင်းရင်ပြောမကောင်းရင်မပြောနဲ့ငါလှုပ်တဲ့အလုပ်တွေဟာကောင်းသလားမကောင်းသလားကိုလှုပ်တဲ့အလုပ်တွေကိုလည်းသေသေးချာဆင်ញင်ကြည့်ကောင်းမှပြောမကောင်းမှပြောနဲ့တခါပြောပြီးပြန်တော့လေဒီတိုင်းပဲပြောပြီးပြန်တဲ့အချိန်မှာရောက်တော့လည်းပဲဘာလို့ ਆ မှာလဲကိုပြောပြီးသားတွေကိုကြံစီခဲ့တာတွေကိုလှုပ်ခဲ့တဲ့အရာတွေကိုပြန်ပြီးဆင်ញင်သုံးသပ်စမ်းပါ မိမိပြောခဲ့တဲ့အပြောဟာမှားခဲ့သလားငါပြောတဲ့အပြောဟာငါကြံစီလိုက်တဲ့အကြံစီဟာမှားခဲ့သလားငါပြုတ်လောက်လိုက်တဲ့အလုပ်ကြီးဟာမှားခဲ့သလားလို့သေသေးချာချာပြန်ပြီးသုံးသပ်ပါအဲ့လိုဆင်ញင်လိုက်လို့အဲ့လိုသုံးသပ်လိုက်လို့ဦးဇင်းတို့ဒကာဒကမတွေအမှားတွေ့တယ်ဆိုရင်တောင်းပန်တရားရှိရင်တောင်းပန်လိုက် ဝန်ချတရားကြီးဝန်ချလိုက်စိတ်ထဲမှာဖြစ်ပေါ်လာတဲ့ဟာကတော့ဘယ်သူမှဝန်ချလို့မရတော့စိတ်ထဲမှာတွေးတော့တဲ့မကောင်းမှုအကုသိုလ်ကြတော့မလုပ်ရမလဲနောက်နောင်အဲ့ဒါမျိုးမတွေးမိအောင်ကိုယ်စိတ်ကိုဆုံးမရမယ်ဒီအတွေးတွေးလို့ဒီလိုအပြောတွေပြောမိတာဒီအလုပ်တွေလုပ်မိတာငါစိတ်ကိုဒီအတွေးမျိုးနောက်ကိုမတွေးမိအောင် ငါသေးသေးခြားခြားကိုငါစိတ်ကို ဆုံးမမယ်ဆိုတော့စိတ်မျိုးလုပ်ပြီးဆုံးမပါတဲ့တိခါသုံးပါးကို စင်ကြယ်စွာကျင့်သုံးသွားကြတဲ့ပုဂ္ဂိုလ်တွေသည်အဲ့ဒီလမ်းကြောင်းသုံးသွယ်ကပဲသူတို့ဟာကြိုးစားပြီးအထုတ်သွားလို့သူတို့ဘဝစင်ကြယ်သွားတာမတွေးခင်မှာမပြောခင်မှာနော်မလှုပ်ခင်မှာတွေးနေတဲ့မှာ ပြောနေတဲ့မှာပြောနေတဲ့အချိန်ကာလမှာနော်ပြောပြီးတဲ့အခါတွေးပြီးတဲ့အခါလှုပ်ပြီးတဲ့အခါအဲ့ဒီလိုမပြောခင် ပြောစေပြောပြီးမလှုပ်ခင်လှုပ်ဆဲလှုပ်ပြီးမတွေးခင် တွေးဆဲတွေးပြီးဆိုတဲ့အဲ့ဒီသုံးခုကိုသေးသေးချာချာကိုယ်စိတ်ကိုသေးသေးချာချာမှန်ထဲမှာမျက်နာမှာအော်ဘယ်နာလေးရတော့ဝက်ချဟဲ့ဘယ်နာလေးရတော့အမဲလေးဟဲ့ ဘယ်နာလေးကတော့အပြောက်လေးဟဲ့အော်လူမြင်ဒါလေးတော့မကောင်းပါဘူးငါတော့တန်တခါလေးဖုံထားအောင်မပေါ့ဟောမိတ်ကလေးနဲ့ဖုံထားအောင်မပေါ့ဟောဘာလို့လဲအပြစ်ကို သူများမမြင်အောင်လုပ်ထားတယ်လို့ပဲအခုလည်းပဲမိမိရဲ့တန်တန်မှာ ပြန်ပြီးစစ်ဆေးကြည့်ရတယ်ပြန်ပြီးစစ်ဆေးကြည့်လိုက်တဲ့အခါကျတော့ဘာဖြစ်လဲငါဘယ်နာမှာအများအမှားတွေလုပ်ခဲ့တယ်လဲ သူတစ်ပါးအပေါ်မှာငါဘလို့မကောင်းနေသွားပြောမိလိုက်တယ်သူများအပေါ်မှာငါဘလို့မကောင်းတာသွားလုံးမိလိုက်တယ်တော့နော်မိမိလုံးမိတာတွေမိမိပြောမိတာတွေအဲ့ဓာတွေကိုသေသေးချာချာပြန်ပြီးတော့ဆင်ញံပါတဲ့သုံးတတ်ပါဒါဥစဉ်တို့ဒကာဓမ္မတွေဥစဉ်တို့တွေတခါကလေးစိုးရိမ်ရမှုပူဆွဲရမှုငိုကြွေးရမှု မကောင်းတာတွေဖြစ်ရမှုကဒါဥစဉ်တို့ရဲ့တွေအပြောဆိုမတတ်မှုတွေကြောင့်နော် အပြောတွေဒီလိုမြတ်စွာဘုရားဆုံးမတဲ့တဲ့မစင်ញင်ငတ်မိလို့လွတ်ကလေးပြောလိုက်လို့အဲ့ဒီအပြောတစ်ချက်နဲ့ဘဝပြရတဲ့လူတွေအများကြီးအဲ့ဒီအပြောတစ်ချက်နဲ့တဘောအလုံးတိတ်ခါဆဲစရာမရှိအောင်ရောက်သွားတဲ့ဘဝတွေအဲ့ဒီအပြောတစ်ချက်နဲ့သူတစ်ပါးတွေဒုက္ခရောက်သွားတာကိုမှားလိုက်တဲ့အမှားလေးတစ်ခုနဲ့သူတစ်ပါးတွေဆင်းရဲဒုက္ခရောက်သွားတာတွေကိုပြောလိုက်တဲ့အပြောလေးနဲ့သူတစ်ပါးဆင်းရဲဒုက္ခရောက်သွားတာတွေဟာဘာကြောင့်လဲမစင်ញင်ခဲ့လို့ ရသော်ဖျားအဲ့ဒီတိခါသုံးပါးကိုအခုလိုဆင်ញံသုံးသပ်ပြီးတော့နော်ကိလေသာတွေစင်ကြယ်သွားတဲ့ပုံကိုယ်တွေဆိုတာဒီလမ်းကြောင်းကြီးကသွားတာပဲတဲ့မပြောခင် မလုပ်ခင်နော်အကုန်လုံးသေချာစဉ်းစားသေချာသုံးသပ်ကိုယ်စိတ်ကိုသေသေးချာချာစစ်ကိုယ့်ရဲ့တန်တမ်းမှာဒါတွေဟာဘလို့ဖြစ်နေလဲဆိုတော့သေသေးချာချာစစ်သေသေးချာချာလုပ် အဲ့ဒါမျိုးတွေနဲ့လှုပ်ပြီးတော့သေသေးချာစစ်ဆေးပြီးတော့မှလှုပ်မယ်ဆိုရင်တော့ဥစဉ်တို့တရားဓမ္မတွေနေ့စဉ်ဘဝမှာအချမ်းလိမ့်နေ့စဉ်ဘဝမှာသီလတွေတိုးတက်လာလိမ့်မယ်တမာတိတွေတိုးတက်လာလိမ့်မယ်ပညာတွေတိုးတက်လာလိမ့်မယ်တဲ့ဘာကြောင့်လဲဆိုကိုယ့်ရဲ့အပြောအဆိုအနေထိုင်တွေကိုသေးသေးချာချာစစ်ဆေးနေလို့တဲ့ဒီအပြောအဆိုအနေထိုင်တွေကိုသေးသေးချာချာစစ်ဆေးနေတဲ့ ပုဂ္ဂိုလ်ရဲ့တန်တန်မှာအမှားဆိုတာအတော့ကိုနဲသွားပြီပုထုဇဉ်ဆိုတာတော့အမှားကြီးနဲ့အမှားလေးပဲကွာတာလေရှီအောင်မှာပဲအမှားဆိုတာဒါပေမဲ့ तू ကအမြဲမပြတ်ပြောစင်မှာပြောတယ်လှုပ်တဲ့မှာလှုပ်တယ်ကြမ်းတဲ့မှာကြမ်းတယ်မလှုပ်တဲ့နာမလှုပ်ဘူးမပြောတဲ့နာမပြောဘူးမတွေးတဲ့နာမတွေးဘူးသူ့ရဲ့စိတ်ကိုတခါလဲမှန်ကြည့်တဲ့လူကဲ့သို့မြတ်စွာဘုရားကအဲ့လိုဆုံးမပြီးတော့ပေးတယ်ဒါအခုရေကွက်ဥပမာရဲ့ စင်ကြီးဥပမာယမှန်ဥပမာယနောက်ထပ်အဘိညာယာဟုလာတုတ်ဆိုတာရှိသေးတယ်ချက်သားတဲ့သင်ရဆရာဖြစ်တဲ့တာတိပုတ္တရာမထေမြတ်ကြီးတို့ရဲ့ထံမှာအသင်ဟာ အတူတူနေလာတဲ့အခါကျတော့သူတို့ဘောမှာအထင်သေးတာတွေရှိသလားတဲ့တပိတော့မရှိပါဘူးဖေ။သူတို့ဘောမှာမထေမဲ့မြင်လောက်တာ ရှိသလားတပိတော့မရှိပါဘူးဖေ။ချက်သားတဲ့ ပညာဒီဟုသောစီမီရောင်ကို ပေးနေတဲ့အဲ့ဒီလိုဆရာတွေရဲ့အပေါ်မှာအတူနေလာရင်အထင်သေးတတ်တယ်။ရင်းရင်းနှီးနှီးနေလာတဲ့အခါကျတော့ဆရာသမားပေါ်မှာသွားပြီးတော့အထင်သေးအမြင်သေးတွေဖြစ်တတ်တယ်။နော်ကိုယ့်ရဲ့ဆရာတွေအာငါနဲ့ရင်းရင်းနှီးတာပဲ။ဆိုပြီးတော့ဆရာတော်တွေအပေါ်မှာအထင်သေးခြင်းအမြင်သေးခြင်းလဲဒါတရားဓမ္မကြီးလည်းဖြစ်တတ်တာ။ အခုမြတ်စွာဘုရားသားတော်ရာဟုလားအဲ့လိုဖြစ်မှာဆိုလို့အဲ့ဒီတုတ်တန်နဲ့မြတ်စွာဘုရားကချက်သားတဲ့ကိုယ့်ရဲ့ပညာအလင်းရောင်ဆိုတဲ့စီမီးရောင်နော်ပညာအလင်းစီမီးရောင်ကြီးကို ပေးနေတဲ့တာရိပုတ္တရာမထေမြတ်ကြီးတို့အပေါ်မှာသွားပြီးတော့အထင်မသေးနဲ့နော်သူတို့ရဲ့အဆုံးအမတွေတေချာနာခံရလားမှန်ပါဖေရတပည့်တော်တေတေချာချာနာခံပါတယ်ဖေရ တပည့်တော်သူတို့ပေါ်ပြန်ပြီးတော့ပြောလေလည်းမရှိပါဘူးဖျားသူတို့ဆုံးမတဲ့အဆုံးမတွေကိုဖျားတပည့်တော်ရိုရိုသေးသေးကြိုးကြိုးနွန်နွန်နဲ့ကိုတပည့်တော်နာယူပါတယ်ဖျားဆိုပြီးတော့တခါတည်းအဲ့ဒီမှာမြတ်စွာဘုရားဆုံးမအဲ့ဒီလိုဆုံးမပြီးတော့တခါတည်းပညာရှင်တွေအပေါ်မှာအဆုံးမပေးတဲ့ဆရာကောင်းတွေတမကောင်းတွေအပေါ်မှာ နော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတခါတည်းကိုယ့်ရဲ့ဆရာတွေကိုအထင်မသေးဖို့ သူတို့ရဲ့အပေါ်မှာသွားပြီးတော့ညူသူစောင်းမြောင်းတာမလုပ်ဖို့သူတို့အပေါ်မှာအပြစ်ပုံချတာတွေမလုပ်ဖို့သူတို့ရဲ့အဆုံးအမကိုသေးသေးချာချာကောင်းကောင်းမွန်မွန်နာယူပါကျင့်သုံးပါလို့မြတ်စွာဘုရားတိုက်ရဲ့တာတော်ရာဟုလာကိုဆုံးမခဲ့တယ်။အဲတော့ဦးဇင်းတို့ဦးဇင်းတို့တရားတော်မတို့တွေကလည်းပဲဒါဦးဇင်းတို့လည်းဆင်ញံရမယ့်အရာပေါ့နော်။ကိုယ့်ရဲ့ဆရာတော်တွေတမန်တော်တွေထေကြီးဝါကြီးတွေနဲ့တွေ့ဆုံရပြီးနေကရပြီးဆိုရင်အော်နိကလာရင်မယုံမသိလှုပ်တတ်လာတယ်ပေါ့ပေါ့တန်တန်လှုပ်တတ်လာတယ် အဲ့တော့အဲ့ဒါလေးတွေကိုသေးသေးချာချာအဲ့ဒါလေးကို ကိုယ်စိတ်ကိုဆုံးမပြီးတော့ဩငါ့ကိုတရားဓမ္မတွေပေးနေတဲ့ဆရာငါ့ကိုအသိဉာဏ်တွေရအောင်ပေးနေတဲ့ဆရာသူတို့အပေါ်မှာမယုံမသိငါမလုပ်သင့်ဘူးဆိုပြီးတော့အဲ့လိုကောင်းမြတ်တဲ့စိတ်နဲ့နေရမယ်တဲ့ဒါဒီသုတ်တန်တကူဟောတယ်နော်နောက်သုတ်တန်တကူဘာသာပြောလဲဆိုတော့ရသော်ဘုရားချက်သားတဲ့အဲ့ဒါခုတ်တကပါဠိပါဠိတော်မှာလာတဲ့ဟာက ခြေသားတဲ့တခုသောတရားဆိုတာဘာတော့နဲ့တခုသောတရားဆိုဘာလဲဦးဇင်းတို့တရားတော်မှာတခုသောတရားသည်ဘာလဲမြတ်စွာဘုရားမေးတာတဗ္ဗေတတ္တအာဟာရအထိတိကာတတ္တဝါတွေဆိုတာအစာအာဟာရပေါ်မှီနေရအာဟာရမရှိရင်တတ္တဝါဆိုတာအသက်ရှင်လို့မရဘူးဦးဇင်းတို့နေတင်စားနေရတယ် နော်အဲ့ဒါကြောင့်မို့တတဝါဆိုတာအစာဟာရပေါ်မှာမှီနေရလို့တဝေတတအာဟာရထိတိကတခုဒီသောတရားဆိုတာတတဝါတွေသည်နော်အာဟာရပေါ်မှာပဲမူတည်နေရပါတယ်တတဝါတွေအာဟာရပေါ်မှာမူတည်နေရကဲနှစ်ခုသောတရားဆိုတာဘာလဲရသော်ဖျားမေးတယ်ရုပ်တရားနဲ့နံတရားပါပဲဖျားပြရဟုတ်လားပြားမြင် ရုပ်တရားနဲ့နံတရားဆိုတော့တလောကလုံးကြည်လိုက်တော့အမျိုးသမီးအမျိုးသားဘုံကြီးနာမည်တွေတက်နေကြပဲလူလို့ရှိတယ်ခွေလို့ရှိတယ်ကြက်လို့ရှိတယ်ကြောင်လို့ရှိတယ်အစရှိတဲ့ဖြစ်ကြည်လိုက်တဲ့အခါကျတော့အမျိုးမျိုးပဲခွဲလိုက်တော့ဘာပဲရှိတာရုပ်နဲ့နာဦးဇင်းတို့ကလည်းယုံနဲ့နာမယ်တလိဆန်တွေကလည်းယုံနဲ့နာမယ်နတ်တွေကလည်းယုံနဲ့နာမယ်။ဩခွဲကြည့်လိုက်တဲ့အခါကျတော့ ပုဂ္ဂိုလ်တ attva ဆိုတာတကယ်တမ်းကြည့်တော့ဟောက်ပြန်ပြောင်းလဲတတ်တဲ့ယုတ်တရားနဲ့သိတတ်တဲ့နော်ခံစားတတ်တဲ့မှတ်သားတတ်တဲ့နံတရားဆိုတော့ဒီယုတ်တရားနံတရားဒါပဲရှိပါလားယုတ်နံနှစ်ပါးတနည်းပြောရင်ခန္ဓာ၅ပါးဒါပဲရှိပါလားလို့အဲ့ဒီလိုသိတာအဲ့ဒါကနှစ်ခုသောတရားသုံးခုသောတရားဆိုတာจิตဘာတော်သုံးခုသောတရားဆိုတာမြတ်စွာဘုရားတဲ့ ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုဝေဒနာသုံးပါးပါဖေရတယ်သုံးခုသောတရားဆိုတာဒါဝေဒနာသုံးပါးဥစ္စနဝေဒနာနုပဒနာရှုွက်တွေကြောအဲ့ဒါတွေရှုရမှာပေါ့ဒါဆိုရင်ချက်သားတဲ့လေးခုသောတရားပါလဲတဲ့ရသော်ဖေရတဲ့လေးခုသောတရားဆိုတာကသစ္စာလေးပါးတရားပါဖေရတဲ့ဒါဆိုရင်ဟုတ်ပြီတဲ့ဒုက္ခသစ္စာသမှုတရားនិရောဓမဂ္ဂဆိုသစ္စာလေးပါးငါးခုသောတရားဆိုတာဘာပါတော့ဖေရဘာပါတော့မေးတော့ မြတ်စွာဘုရားတဲ့ငါးခုသောတရားဆိုတာကခန္ဓာ၅ပါးကိုပြောတာပါဒါဆို၆ခုသောတရားဆိုတာဘာတော့သကုသောတာဂာနာဇီဝကာယနော်မနာတွင်အာနာ6ပါးသကုသောတာဂာနာဇီဝကာယမနာဆိုတဲ့အဲ့ဒီတွင်အာနာ6ပါးကိုအဲ့ဒါ6ခုသောတရားခုနှစ်ခုသောတရားဆိုတာစေတဘာတော့ ဘုဇင်တရားခုနှစ်ပါးကိုပြောတာပါဖေ။ရှစ်ခုသောတရားဆိုတာခြေသားပါတော့မကင်7ပါးအကျင့်မြတ်ကြီးကို ပြောတာပါဖေ။ကိုးခုသောတရားဆိုတာဘာလို့တတ္တဝါဒဘုံကိုဝါတတ္တဝါရဲ့နေရာဘုံကိုဌာနတတ္တဝါဒဘုံကိုဝါပါဖေ။အဲ့ဒီအရဒီမှာဆယ်ခုသောတရားဆိုတာဘာတော့ မလေတံဖိုလေတံနိဗ္ဗာန်ပတိယစေတံသောတရားတော်မြတ်ယဟန္တာမထေမြတ်တွေသိရတော်တရားပါဖေယဒီတရားလေးတွေကိုဒါဥစဉ်တို့ဟိုတနေ့ကဒီကုဏ္ဏလကေတာဘိက္ခုနီမှာဟောတော့ကရှင်သာရိပုတ္တရာဟုတ်ဒီတရားတွေဟာမေးတာနမတဲ့တခုသောတရားဆိုတာဘာလဲဟောသိဘူးတဲ့ အဲဒေါသာသနာတွင်ကိုရင်လေးတောင်ပြီးတော့ကိုရင်ရဟုလားမြတ်စွာဘုရားမေးတာကိုရင်ရဟုလားတောင်တန်းပြေနေငါတို့သာသနာတွင်မှာခုနှစ်နှစ်သားကလေးတောင်မှအဲ့ဒါတွေပဲအကုန်သိတယ်တကုသောတရားဆိုတာဘာလို့နှစ်ကုသောတရားဘာလို့သုံးခုသောတရားဘာလို့ဆယ်ခုသောတရားဆိုတာဘာလို့ကွယ်လေးတောင်သိတယ်တဲ့ငါတို့သာသနာတွင်မှာနင်တို့ကမသိပါလားအဲ့ဒီကြမှာတခါလဲဩ तू မေတော့ကကြောအကုန်ဖြေနိုင်ပြီ तू ကတခွန့်မေးတာငါမဖြေတော့မဖြေနိုင်ပါလား အဲ့တော့ဒီသာသနာတွင်ဒီလိုမြင့်မြတ်တဲ့အကျင့်တွေရှိတယ်ငါသွားပြီးတော့နာယူတော့မယ်ကျင့်သုံးရမယ်ဆိုပြီးပြောတာအဲ့ဒါပဲအဲ့နေ့ကလူပြန်အကျဲချက်မပြောခဲ့လို့ဒီစကုသောတရားတွေအထိကိုသားတော်ရာဟုလာကိုမြတ်စွာဘုရားသူ့ကို ကလေးနဲ့တန်ရာလေးတွေမေးပြီးတော့မှအဲ့ဒီကနေပြီးတော့မှဥစဉ်တော်မြတ်စွာဘုရားဘာဆုံးမလဲအခုဆုံးမမယ်အချက်၁၂ချက်အဲ့ဒါတော့မသုနဲ့ ဟောလုပ်တဲ့ဓမ္မတွေမှတ်ထားနိဗ္ဗာန်ကိုလိုချင်လို့ရှိရင်ဆင်းရဲဒုက္ခအပေါင်းကိုလွတ်မြောက်ခြင်းပါတယ်နိဗ္ဗာန်ချမ်းသာခြင်းကိုလိုချင်ပါတယ်ဆိုတော့ပုဂ္ဂိုလ်များအတွက်မြတ်စွာဘုရားဆုံးမတဲ့အဆုံးအမချက်သားတဲ့တန်တရာဝဆင်းရဲဒုက္ခကြီးကိုအမြောင်ဆုံးလွတ်ချင်တယ်ကျွတ်ချင်တယ်ဩနာတိဒုက္ခလွတ်ချင်တယ်ဆိုနံပါတ်1 မိတ်ဆွေကောင်းကိုမိဝဲပါနံပါတ်1မိတ်ကောင်းဆွေကောင်းကိုမိဝဲပြီးတော့နေပါတဲ့နံပါတ်1မိတ်ကောင်းဆွေကောင်းဆိုတာလောကမှာသိအရေးကြီးတယ်နော်ကိုယ့်ရဲ့မိတ်ဆွေကောင်းတွေရရင်အခုပြောသလိုချမ်းသာတာပဲမိကောင်းဆွေကောင်းမရရင်အဲ့ဒီပုဂ္ဂိုလ်ဟာမချမ်းသာဘူး။ဒါမှမဟုတ်မြတ်စွာဘုရားအချက်သားတို့ငါတိဟူသောမိတ်ဆွေကောင်းရလို့ မင်းတို့တန်တရာလွတ်ပြီတဲ့တန်တရာကလွတ်ပြီတဲ့အဲ့ဒါဘာကြောင့်လွတ်တာလဲငါဖရာတိဟုသောမိကောင်းဆွေကောင်းကြောင့်မို့ရတာတဲ့မင်းတို့ဒီတန်တရာကြီးကလွတ်တာတဲ့ကိုယ့်အကိုဆိုဘလို့လို့လွတ်အောင်ယုံမှာပြသွားပြရတဲ့ကြောင့်မို့ငါဟာဥက္ကုံကနေမှမိမိအလိုလိုဖောက်ထွက်လာတဲ့ငှက်ငယ်လေးကဲ့သို့ပဲတဲ့အဝိဇ္ဇာတိဟုသောဥက္ကုံကြီးတဲ့ကနေငါဖောက်ထွက်ခဲ့တာတဲ့ပထမဦးဆုံး ဒီဥက္ကုံထဲကနေမှဖောက်ထွက်တဲ့လူလိုပဲအဲတလိ္ဆန်လေးကဲ့သို့ပဲငါဟာလည်းပဲအဝိဇ္ဇာတိဟုသောဥက္ကုံကြီးတွေကနေငါဘာငါဖောက်ထွက်လာခဲ့တာကျန်တဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားပြောမှတာသူတို့ကဆက်ပြီးတော့ဒီလမ်းကိုဖောက်နိုင်တာအဝိဇ္ဇာအမှောင်တုကိုဖောက်ထွင်းနိုင်တယ်မြတ်စွာဘုရားတော့သူကိုယ်တိုင်ပင်လျင်ဘောဓိပင်နဲ့ရွှေပလင်အောက်မှာသူကိုယ်တိုင်ပင်လျင်တခါတည်းကိုဖောက်ထွင်းပြီးတော့သိခဲ့တယ်နော်အဲ့ဒါကြောင့်မို့ ရသော်ဘုရားရှင်ကိုရောမြတ်ကြီးသားတော်ရာဟုလောင်မိတ်ဆွေကောင်းကိုမှီဝဲပြီးတော့ပေါင်းပါတဲ့ရသော်ဘုရား မိတ်ကောင်းဆွေကောင်းကိုတံပိုးထားတတ်စေခြင်းလုံးလို့မိတ်ကောင်းဆွေကောင်းဆရာကောင်းတမားကောင်းเนาะအဲ့လိုပုံကိုမျိုးတွေရပြီဆိုရင်အဲ့ဒီပုံကိုဟာကတန္တရာလုံးလဲချမ်းသာတယ်။အိုနာသေးလွတ်တဲ့နိဗ္ဗာန်ကိုလည်းရတယ်။နံပါတ်1 အစွန်ဖျားကြပြီး စိတ်ငြိမ်တဲ့တောချောင်းလေးတွေမှာနေပါအစွန်ဖျားချောင်းလေးတွေမှာသွားပြီးတော့ချက်သားနေတော့ဘာလို့လဲဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဘုံကံအင်မတန်အားကြီးတဲ့ခါကျတော့မြတ်စွာဘုရားကြွလာပြီးဟေ့ဆိုတာနဲ့တကာတဲ့လူတွေကအုံအောင်ထောက် လာပြီးတော့လှူကြတာတန်းကြမြတ်စွာဘုရားဘယ်နေရာဘယ်ဌာနကိုပဲကြွကြွကြွတဲ့နေရာတိုင်းကြွတဲ့နေရာတိုင်းလူတွေအုံထအဲ့တော့ အဲ့လိုအနီးနားမှာနေမယ်ဆိုရင်တရားအားထုတ်လို့ဘလို့မှအဆင်မပြေနိုင်တရားအားထုတ်လို့အဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒါချက်သားတဲ့အစွန်ဖျားကြပြီးတော့စိတ်ငြိမ်တဲ့နေရာလေးမှာသရင်သုံးပြီးတော့နေပါတဲ့နံပါတ်2ကဒါဥစဉ်တို့ဒကာတော်မတွေလည်းခုသားတွေသမီးတွေမြေတွေမြစ်တွေအိမ်မှာဆိုတော့လေဒါတွေနဲ့နေကြရမယ် နေကြတဲ့အခါကျတော့အချိန်တိုင်းအရေးတကြီးကြီးနဲ့မြေးလေးကြည်လိုက်သားလေးကြည်လိုက်ညှော်လိုက်ကြီးပဲလုပ်နေလို့ဖြစ်ပါမလားစိတ်ငြိမ်ရလေးဖျားကလေးသွားပြီးဂုဏတော်လေးပွားလိုက်မေတ္တာလေးပို့လိုက်လေလှုပ်မရမှာဘာလို့လဲဆိုဒီအစွဲနဲ့ဥပါဒံဖြစ်သွားရင်မြေတွေသားတွေသမီးတွေအစွဲတွေဥပါဒံဖြစ်သွားရင်ဥပါဒံနဲ့တကွသေရင်စွဲလန်းပြီးတော့သေရင်ပညာရှိတွေကဲ့ရဲ့တယ် နော်ကိုကတာဆွဲလာပြီးတော့တည်သွားတာဟိုကကို့မှတရက်ဖြစ်မှတော့ကြောက်အိမ်တရက်ဖြစ်ပြီးတော့နေမှတော့ကြောက်နော်တရက်ဖြစ်ပြီးနေမှတော့ကြောက်နေတာကိုကတာမလေးငါမြေးငါမြေးငါသားငါသားငါသမီးငါသမီးနဲ့တန်ခါငါနဲ့တော့သွားလို့ရဟိုကတော့66တန်းကြာရင်အဲအမေများလာပြီလားမသိဘူးနော်ဦးဇင်းတို့ငယ်တုန်းကအဲ့ဒါအဲ့ကိုရင်နေဦးဇင်းနေသူတို့ရွာဆွေမျိုးတွေဟိုမှာတည်သွားတဲ့အခါကျတော့ ညအိတ်တာကိုဥစဉ်နေအိတ်မပြောဘူးကြောက်ကြတာဘုနာ66တန်ကြတယ်သူတို့များလာတာလားမသိဘူးဘာလို့လဲဆိုတော့သူ့မောင်နေကိုတွေရှိတယ်ဆိုတော့သူတို့ကလာပြီးတော့နှုတ်ဆက်ပြီးမှသူတို့အဲ့ကာကြီးနဲ့သွားတာကာကြီးလိုက်ကြောက်တဲ့ထိုးကြသွားတာဟုတ်အဲ့တော့66တန်ကြားတိုင်းသူတို့ပဲထင်းနေတာအဲ့တော့အိမ်နေမှာအခုဟိုဟာဖြစ်တယ်ဒီဟာဖြစ်တယ်မကြွဘူးမလွတ်ဘူးဆိုတော့လေကြည်ဘာလို့လဲအခုဥဒင်းဆိုခဏခဏပြင်ညာတယ် အဲဟိုတက္ကမကြီးတွေကတော့သူတို့ကတော့တန်ရောတင်တွေရှိလို့သားတွေသမီးတွေကတော့ခွန်ကြီး၆တယ်ဖေရอืมလှန့်တယ်ဖေရသွားပြီးပြိယကရွတ်ပြီးသစ္စာပြုပြီးဘယ်ကတ်နိုင်တော့မှလဲเนาะအဲ့ဒါကြောင့်မို့မသိလို့တဲ့အဝိဇ္ဇာအမှောင်ဖုံးထားတော့ရောက်မဲ့အဲ့ဒီဒုက္ခကြီးမသိလို့နော်ပိယိတ်မြန်ရွတ်ပြီဆိုရင်ဘာဖြစ်တယ်ထင်လဲပြေးလိုက်ရတာမပိယိတ်အတ္တမကြောက်ဒီပြေးရတာ ဦးဇင်းကျွလှမျိုးတော်ကိုရင်ဘဝမှာဦးဇင်းအတန်ကလည်းကြဲကြဲနဲ့ကြောင်းကြီးထဲမှာအရှိထိတ်နောက်ထိတ်ညတိုင်းဆိုလမ်းလျှောက်လမ်းလျှောက်ပြီးပရိတ်အော်ရွတ်တာတတော်လုံးတတော်လုံးကြားရတယ်တတော်လုံးတတော်လုံးကြားရတယ်ပရိတ်အော်အော်ရွတ်တာအဲ့တော့တောင်ကုန်းလေးပေါ်ကရွတ်တာဆိုတော့အကုန်လုံးကြားနေရတဲ့အခါကျတော့အဲ့ခက်ကဦးဇင်းတို့ဘက်ကရွှေထွက်တာဟိုရွှေတွင်းနေရွှေတွင်းနေဆိုအဲ့မှာရွှေထိုင်တာဘလူပေါ်တယ်တဲ့ပေါ်တယ်တဲ့ဆိုမြို့ပေါ်ကလူကကြောက်ကြကြောက်မှလည်းတခါတည်းကလာအိတ်တာ အောက်တော့အပေါ်မဆင်းရဘူးကြောက်လို့တယ်ဘလူကြောက်လို့တယ်အဲ့ဒါဦးဇင်းအဲ့တော့ကိုရင်ဘုရားဘာဘလူကြောက်မှန်းတို့ဖျားပေးထားတယ်လက်နဲ့ရှိတာပဲအဲ့ဒါရွတ်ရွတ်ရွတ်ရွတ်နဲ့ရွတ်တော့တရက်ကျတော့ကလေးဝေပူရောဘုရားဒီကိုရင်ကလည်းရွတ်လိုက်တဲ့ပရိတ်တဲ့သူ့အတန်လွတ်အောင်ပြေးရတာမောကိုနေတာပဲတဲ့ဆိုတာမခံနိုင်ဘူးမခံနိုင်ဘူးเนาะအဲ့ဒါကြောင့်မို့အဲ့ဒါအခုစိတ်နေရာအကြောင်းလေးနေပါတဲ့ဒါတော့ရာဟုလာကိုမြတ်စွာဘုရားဆုံးမ ဦးဇင်းတို့ဒကာကြီးတွေဓမ္မကြီးတွေကလည်းပဲအော်ဒီချိန်အများရန်စကားပြောလိုက်ဒါတွေနဲ့လှုပ်နေတော့မဖြစ်ဘူးငါတခါလေးအေးချမ်းချမ်းလေးငါတခါလေးနေပြီးတော့ဘုရားကလေးဝင်လိုက်ဂုံတော်လေးပွားလိုက်မေတ္တာလေးပို့လိုက်အဲ့ဒီမှာလမ်းလေးလျှောက်လိုက်နော်လမ်းလျှောက်ရင်းနဲ့အဲကိုကအားနေတယ်ဆိုလို့ရှိရင်အဲအခုပြောသလိုဂုံတော်နဲ့မေတ္တာနဲ့တရားနဲ့အမြဲတမ်းနေတတ်အောင်အဲ့လိုလေးနေရမယ်ဒါနော်နံပါတ်1ကမိကောင်းဆွေကောင်းကိုမြှဝဲပါ နံပါတ်1ကစိတ်ငြိမ်တဲ့တောချောင်းလေးတွေမှာနေပါတဲ့နံပါတ်နံပါတ်3ကစားပွဲဘောစဉ်ကိုအတိုင်းရှိသိပါအစားလည်းတခါတည်းကောင်းတဲ့ဟေ့ဆိုတော့တကုံလှိပ်ပြီးတော့မစားနဲ့တဲ့နော်ဘာလို့လဲဆိုများများစားပြီးများများအိပ်သွားမှာအိပ်ပျော်သွားမှာနော်များများအိပ်ပျော်သွားမှာအဲ့တော့အစားအသောက်ကိုလည်းနဲအောင်အဲ့ဒါတင့်တော်သလောက်ကိုပဲခန္ဓာကိုယ်နဲ့တပ်ပါရမျှသလောက်ကိုဖုံးပေးပါတဲ့သုံးဆောင်ပါတဲ့နော် နံပါတ်3ကစားဝယ်တောက်ွယ်ရဲ့အတိုင်းစီကိုသိပြီးစားပါတဲ့နော်နံပါတ်4တဲ့ပစ္စည်းလေးပါးတွေကိုတခါတည်းစွမ်းသင်္ကန်းကြောင်းစေးဟိုဟာလိုချင်တယ်ဒီဟာလိုချင်တယ်ဟိုလောဘဒီလောဘစေတာမတက်မနဲ့အဲ့ဒီပေါ်မှာတဏမဖြစ်အောင်ကြိုးစားတယ်နော်သင်္ကန်းဝတ်လာတဲ့ခါကျတော့ကြောင်းကောင်းကောင်းနေချင်တာနဲ့အဲတခါတည်းသင်္ကန်းကောင်းကောင်းဝတ်ချင်တာနဲ့နော် အဲ့ဒီလိုပေါ့နော်စွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါးတွေနဲ့ပတ်သက်ပြီးတော့အဲ့မှာကောင်းကောင်းနေခြင်းနဲ့ဆိုရဲအဲ့ဒီတဏှာဖြစ်လာရင်အဲ့ဒီဟာကိုပဲခွာနိုင်အောင် ကြိုးစားပါတဲ့နံပါတ်၄ရနော်နံပါတ်5ကသီလကို လုံအောင်ဖြည့်ပါတဲ့ကိုရင်ဆိုရင်လည်းကိုရင်ရဲ့10ပါးသီလပေါ့နော်အကျင့်10ပါးအကျက်120ပေါ့ရှင်ယဟန်ဆိုရင်လည်းအကျင့်229တွဲအကျက်ကလေး9000တော့သိက္ခာပုဒ်တွေရှိတယ် အဲ့ဒီတိခါဘုတ်တွေကို ရှင်ရှင်အလိုက်ယဟန်ယဟန်အလိုက် တိခါကို ဖြည့်စေရမယ်တိခါတွေကျင့်ရမယ်တဲ့သီလတိခါတွေနော်လုံခြုံစွာကျင့်ရမယ်တဲ့နံပါတ်5ကနံပါတ်6ကမျက်စိနာနာလျှာကိုဆိုတဲ့အိန္ဒြေ5မျိုးအကုသိုလ်မဖြစ်အောင်စောင့်ထင်းရမယ်မျက်စိတကားမှလည်းပဲမြင်နိုင်အကုသိုလ်မဖြစ်အောင်နားတကားမှလည်းပဲ ကြာတိုင်းအာဟုသောမဖြစ်အောင်ကိုယ်စိတ်ကိုထိတ်နေရတာပေါ့နော်မြင်လိုက်တယ်မလိုလောဘလိုဒေါသနဲ့ဘဝရိပ်မြုံကာကြိုးစုံခဲ့တယ်နော်မြင်လိုက်ပြီဆိုတာနဲ့တပြိုင်တည်းမလိုလောဘမလိုဒေါသလိုလောဘနဲ့ကိုမကြိုက်တာမြင်လိုက်တာနဲ့ဒေါသတန့်ပြစ်တာဟာနှစ်သက်စရာမြင်လိုက်တာနဲ့လောဘကတန့်ပြစ်တာနော် ဘဝတစ်ခုမှာအဲ့ဒီလိုသွားနေရတာတဲ့ကြားတိုင်းကလည်းဒီတိုင်းပဲကြိုက်ရင်လောဘမကြိုက်ရင်ဒေါသအဲ့ဒါကြောင့်မို့မလိုလောဘမလိုဒေါသလိုလောဘနဲ့ဘဝရိပ်မြုံကာကျိုးစုံခဲ့လို့ဆရာဆရာတော်ကြီးတွေဆက်သွားအဲ့ဒီလိုစိတ်ထဲမှာဖြစ်လာတဲ့အရာတွေရဲ့အပေါ်မှာအကုသိုလ်မဖြစ်အောင်တတိထားပြီးဆင်ញင်ပါသကုံတည်းမျက်စိလည်းကြည့်ကြည့်တယ်မှာကြည့် မကြည့်တင်တာမကြည့်နဲ့နားလည်းဒီတိုင်းပဲနှာခေါင်းမှလည်းဒီတိုင်းပဲပေါ်လာတဲ့အရာတွေပေါ်မှာသေသေးချာသတိထားပြီးအိန္ဒြေတွေကိုထိမ့်ပါနော်အဲ့ဒါအိန္ဒြေ၅မျိုးနော်သကုံတရေသောတရေဂာနေနေဒီဝိနေရေကာယိန္ဒရေမနိန္ဒရေကတော့ဒါတော့ခက်တယ်သူ့ကြတော့နော်စိတ်ထဲမှာကြတော့တောင်တွင်းမြောက်တွင်းသူ့ကိုလည်းရအောင်လုပ်အောင်အခုတော့ဒီအိန္ဒြေတွေကိုလုံအောင်ထိနော် အဲ့ဒါမျိုးထိမ့်ပြီးတော့အခါကျတော့နံပါတ်9ဘာလို့ရမှာလဲဆိုတော့အာနာပါနကမ္မထံပဲဖြစ်ဖြစ်စတုဓာတုဝဝဋ္ဌံဆိုဓာတ်ကမ္မထံပြောတာအာနာပါနကမ္မထံသို့မဟုတ်ဓာတ်ကမ္မထံကိုအမြဲမပြတ်စီးဖြန်းပြီးတော့နေပါဦးဇင်းတို့တရားတော်မတွေတချို့တည်းလေတရားထုတ်တဲ့ခါကျဝင်နေထွက်တယ်မှတ်နေတာကိုဒါသမထပဲမလိုပါဘူးဒါခါလေဖြစ်ပြက်တာရှုလိုက်ဆိုပြီးတော့ ဖြစ်ပြမရှိရင်ကိုသမထပဲဆိုပြီးတော့အဲ့လိုလုံးတာအဲ့လိုလည်းမယူနဲ့တမာရီအားကောင်းသွားရင်ဖြစ်ပြတွေရှုတဲ့အပိုင်းကိုတက်ရမယ်တမာရီအာမကောင်းသေးရင်ဟောဒီအာနာပါနတို့ဓကမထံတို့အခြေခံစရှုရနော်အဲ့ဒီလိုအာနာပါနကမ္မထံဝင်လေထွက်လေဝင်လေထွက်လေကိုမိမိတဏ္ဍမှာသွားရထိုင်လျောင်းဣရိယာပု၄ပါးနဲ့ဆင်ញင်ပြီးတော့နေပါ သုံးသပ်ပြီးတော့နေပါဣရိယာပု နော်လျှောင်းရင်းနဲ့လည်းနာဒီဝါလေးမှာမှတ်လို့ရထိုင်ရင်းနဲ့လည်းမှတ်လို့ရတာသွားရင်းနဲ့လည်းပဲခန္ဓာကိုယ်လေးမှာဒါလေးတတိထားကြည့်နေလို့ရတာသွားရင်းနဲ့ကြိုင်တော့နာဒီဝါတော့နည်းနည်းခက်တာသွားရင်းနဲ့ကြိုင်အဲ့ကြတော့ကြွတယ်လှမ်းတယ်ချတယ်သွားရင်းနဲ့တတိလေးတွေထားနေလို့ရထိတယ်သိတယ်ဝေးတယ်ဆန်းတယ်ဒါတတိထားနေလို့ရတာသွားရင်းနဲ့ကြတော့ အဲ့ဒါကြောင့်မို့အာနာပါနကမ္မထံကိုချက်သားအမြဲတမ်းစီးပြန်ပြီးတော့နေပါအဲ့ဒီအနေနောက်တစ်ခုပေးတာစတုတာတုဝဝဋ္ဌာဆိုဓကမထံဓာတ်ရသဘောတွေဟိုနေ့နေရာဥစဉ်ပေးခဲ့ပြီအကျဉ်းဤအကျယ်ဤဓာတ်သဘောတွေရှင်းပြခဲ့အကျဉ်းဤကဓာတ်ကြီး၄ပါးကိုအခုငယ်တိတ်ကနေဥစဉ်ခန္ဓာကိုဖြန့်ပြီးတော့ကြည်ခိုင်းတဲ့နေရာအဲ့ဒါအကျဉ်းဤအဲ့ဒီအကျဉ်းကဘု து အတွက်လဲ ဉာဏ်ထက်သောယောဂီများအတွက်ဉာဏ်ပညာထက်မြက်တဲ့ယောဂီများအတွက်ဓကမထံအကျဉ်းနည်းနဲ့မြတ်စွာဘုရားပေးတယ်ဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်တွေကြတော့တခါတည်းခန္ဓာကိုယ်ကြည့်လိုက်တာနဲ့ပထဝီဓာတ်ဒေသောဓာတ်အာဘောဓာတ်ဝါယောဓာတ်ကိုသူကခန္ဓာကိုယ်ပေါ်မှာချက်ချင်းတန်းပြီးတော့ရှာတွေ့တယ်ဉာဏ်ထိုင်းတဲ့ပုဂ္ဂိုလ်များကြတော့ဉာဏ်နှုံသေးတဲ့ပုဂ္ဂိုလ်များကြတော့အဲ့ဒီလိုအကျင့်ပေးလိုက်ရင် အမောင်ကြီးတဲ့ငုတ်တုတ်ထိုင်နေဆိုလို့ तू ဘာမှမမြင်တော့ဘူးအကျင့်ပေးလိုက်ရင်မရဘူးတဲ့ပါရမီနည်းသေးတဲ့ပုဂ္ဂိုလ်များကြတော့မြင်မှုဖျားတွေ့ဘူးဖျားကြီးပဲဖြစ်တာအဲ့ဒီကြတော့ဘာရှုရမှာလဲအခုနောက်ရက်ဦးဇင်းပေးနေတဲ့အဲ့ဒီရှုနည်းအဲ့ဒါပထဝီဓာတ်20အဘောဓာတ်ဒေသောဓာတ်ဝါယောဓာတ်အလုံး42မျိုးအဲ့ဒါတွေကိုအကုန်တစ်ခုချင်းလိုက်ရှုအဲ့လိုရှုရင်ရှုရင်နဲ့မှ သူကအဲ့ဒီမှာနေအကုန်လုံးအဲ့ဓာတ်သဘောတဘာဝတွေအကုန်ရှုတတ်သွားမှာနော်အားကြောင့်မမြတ်စွာဘုရားနမကုမှာအာနာပါနကမ္မထံရဲ့စတုဓာတုဝဝထံကမ္မထံဆိုတဲ့အဲ့ဒီကမ္မထံတစ်မျိုးမျိုးကို ခန္ဓာကိုယ်မှာအမြဲတမ်းစောင့်ထားသမှာမဆောင်ရင်ဘာဖြစ်တော့မဆောင်ကိလေသာနှိမ့်ဆက်ခံရတာဗောတဲ့ဒီတရားမရှိတော့ဘူးပြင်းနေပြီဆိုတာနဲ့ဟာလောဘဝင်လိုက်ဒေါသကဝင်လိုက် အိမ်ကြီးတဲ့အိမ်တကားပေါက်မရှိတဲ့အိမ်ကြီးဝิญဉဏ်တိုင်းဝင်နေရသလိုပဲနော်ဒီတရားယောဂီရဲ့စိတ်တဏ္ဍာမှာတရားဓမ္မတွေဥစဉ်တို့တွေရဲ့စိတ်တဏ္ဍာမှာအာနာပါနတတိစရှိသဖြင့်ဒီလိုဟာမျိုးတစ်ခုခုကို လုံမနေဘူးဆိုရင်အဟိုတွေးမိလိုက်ဒီတွေးမိလိုက်ဟိုဒေါသဖြစ်လိုက်ဒီဒေါသဖြစ်လိုက်နော်အဲ့ဒါကြောင့်မို့စိတ်မှာကိလေသာဝင်ခွင့်မရအောင်လို့ဒါသဘောတွေရှုမှတ်ယောဂီကလည်းဒါ ငယ်တွေကနေခြေပြခြေပြနဲ့ငယ်တွေထိအဲ့ဒါပထဝီဓာတ်ရဲ့တင်းမှုသဘောတောက်မှုသဘောတေသောဓာတ်ရဲ့ပူမှုသဘောအေးမှုသဘောဝါယောဓာတ်ရဲ့တွန်းကန်မှုသဘောလှုပ်ရှားမှုသဘောအဲ့ဒီသဘောတွေသဘောတွေကို သေးသေးချာချာလေးကိုလိုက်ပြီးတော့ရှုပါနော်တကောလုံးမှာအရာကြီးရင်ကြီးနဲ့မြင်လာမှာနော်တကောလုံးမှာတရိပ်ရိပ်တဖွာဖွာတွေပူလာလိုက်အေးလာလိုက်ရိပ်ရိပ်ဖြစ်လိုက်ဒိတ်ဒိတ်ဖြစ်လိုက်ရွာရွာဖြစ်လိုက်ဘွားဘွားဖြစ်လိုက် ဒါဓကမဏအကျဉ်းနည်းနဲ့ရှုတဲ့ပုံကိုများဒါတဲ့ခန္ဓာကြီးတစ်ခုလုံးကို အကုန်လုံးအဲ့ဒါမျိုးမြင်သွားအောင်ခန္ဓာကိုယ်ပေါ်မှာတတိကပြီးရှုပေးနေပါပွားများခိုင်းတာဗာနဲ့ဗာလဲစတုဓာတုဝဝဋ္ဌာနဲ့အာနာပါနကမ္မထံဒါတော့ရဘူးလားဘူးနော်အဲ့ဒီအာနာပါနကမ္မထံကိုလည်းလုပ်ပါစတုဓာတုဝဝဋ္ဌာဓကမ္မထံကိုလည်းရှုပါကြောင့်မို့ဒီတမာရီအားနေသေးတဲ့ ပုဂ္ဂိုလ်များအတွက်ဆိုမြတ်စွာဘုရားဒီဓာတ်ကိုဥစားပေးရှုခိုင်းလေရှိတယ်လို့အထာကထာဖွင့်တာနော်ဓာတ်ကမ္မထန်တွေကဘာလို့လဲဆိုမြင်လွယ်တယ်ဒီအာနာပါနကမ္မထန်ဆိုရင်လည်းခုပြောဝင်နေထွက်တယ်ဝင်နေထွက်တယ်မှမှတ်ပါများရင်တမာတိအကောင်ခဏလေးနမိတ်ပေါ်သွားတာနမိတ်ကခဏလေးပေါ်တာနော်အဲ့ဒါကြောင့်မို့ဒီအာနာပါနတတိကိုလှုပ်တယ်ဆိုရင်ဝင်လေထွက်လေမှတ်ရင်မှတ်ရင်နဲ့ပရိကမနမိတ်ဒါကမိဖို့ရောင်တိမ်ရောင်နော် လာရောင်အရောင်မျိုးစုံတွေဒါတိမ်သောမက ပေါ်တတ်တယ်အဲ့ဒီကနေမှဆက်ရှုဩကနမိတ်ပြိပါကနမိတ်ဆိုတဲ့အဲ့နမိတ်ဒိဋ္ဌိရလိမ့်မယ်အဲ့ဒီကနေဆက်ရှုပြီးတော့ဇာလန်တက်နိုင်ရင်တော်ရည်တော်ရည်တော်အေးချမ်းကျင့်နိုင်ရင်ပထမဇန်ဒုတိယဇန်တတိယဇန်သတုဒ္ဒဇန်ရနိုင်တယ်ဟောဒါကျင့်စဉ်တရားတွေဒါဘယ်ရနိုင်လဲအာနာပါနနေရသွားဘူးအဲ့ဒါအခုပြောသလိုဥပ္ပစာရသမာဓိနဲ့အပနာသမာဓိကို အာနာပါနတကယ်တာလက်တွေ့လို့ဦးဇင်းတို့တရားဓမ္မတွေအခုခဏလေးနဲ့နမိတ်တွေရနမိတ်တွေရနမိတ်တွေရတယ်ဆိုတာအလကားရတာမဟုတ်တမာတိရှိလို့ရတမာတိမရှိတဲ့ပုဂ္ဂိုလ်ဘယ်နမိတ်မှမပေါ်ဘူးတမာတိဆိုတာအဲ့ဒီနမိတ်ကဘာကြောင့်ပေါ်တမာတိမှာအလင်းဖြစ်လာအဲ့ဒီတမာတိရဲ့အလင်းအကြည်တတ်တဲ့ခန္ဓာကိုယ်ထိုးရှုလိုက်ရင်အဲ့မှာယုတ်တရားနံတရားခဏလေးမြင်လာအဲ့ဒီယုတ်နံတွေအခုတရားဓမ္မတွေတရေရဲ့တဘွားဘွားနဲ့ တခါလေတက္ကမတွေပြောသလိုမြို့ကင်းဘူဘူးထဲမှာနှမ်းနေဖြစ်ဖြစ်ဖြစ်ဖြစ်နေသလိုခန္ဓာကြီးကအဲ့ဒါကြီးရှိပါတယ်ရှိပါတယ်နဲ့စာထဲမှာအကြိမ်ပေါင်းဘလောက်ပြောပြောဘလောက်ပဲဖတ်ဖတ်ကိုကတမာတိမရှိတော့ကြည့်လို့ရတော့မရတော့ဘူးဟောအဲ့ဒါဘာကြောင့်လဲယုတ်တရားနံတရားဖြစ်ပြနေတာကြီးရှိပါတယ်ယုံနံဖြစ်ပြကြီးကဒါပေမဲ့အဲ့ဒါကိုမသိနိုင်လားဘာကြောင့်မသိနိုင်လဲတမာတိမရှိလို့တဲ့ တမာရိမရှိလို့မသိနိုင်တာတဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကတမာရိဘိက္ခွေဘာဝေဒယဟန်တို့တမာရိကိုရအောင်ပွားကြတမာရိမရတဲ့အခါရှုတော့ရှုနာပဲတောင်ရှုလိုက်မြောက်ရှုလိုက်စိတ်ရှုလိုက်ရုပ်ရှုလိုက်ဝေဒနာရှုလိုက်ရှုတော့ရှုတော့ဘာမြင်ဘာမြင်ဘာကြောင့်လဲတမာရိမရှိလို့အဲ့ဒါကြောင့်မို့အာနာပါနကမ္မထာကနေသွားမယ်ဆိုရင်အဲ့ဒီဥပ္ပစာရတမာရိအပနာတမာရိဆိုတဲ့အဲ့ဒီတမာရိတွေကို အဲ့ဒါရသွားနိုင်ပါတယ်ဥဇာရတမာတိလောက်ဆိုတာတော့ရပိုင်းလာပိုင်းခဏတွင်းနဲ့ရတယ်တကယ်ကြိုးစားရင်ဟောအပနာတမာတိဆိုတဲ့ဇံကတာပိုခတ်တာဇံကကြတော့အဲ့ဒါကြောအေးချမ်းချမ်းကိုတောရိပ်တောင်းရိပ်မှတခါတည်းထိုင်ပြီးတော့တေချာအထုတ်နေမှသူကရတာနော်အဲ့ဒီကနေမှသတုဓာတုဝါဝုထာဆိုတဲ့ဓကမထံဒီဓကမထံကလည်းပဲသေးသေးချာချာလေးရှုလိုက်လို့ရှိရင်ဩတခါတည်းတရားထိုင်ပြီဆိုတဲ့ခေါင်းနဲ့ခြေခြေကနေကောင်းအပြင်းပြင်းအလှလှ ကိုအကုန်ကြည့်လို့ရတယ်အကုန်ရှုလို့ရအဲ့လိုအကုန်လုံးကြည့်လိုက်ရှုလိုက်လှုပ်လဲလှုပ်လိုက်ရောဩတခါတည်းခန္ဓာကြီးတစ်ခုလုံးရိပ်ရိပ်ရိပ်ရိပ်ရောရောရောရောဖောဖောဖောဖောဖောမောမောမောမောဩရုပ်ရဖောက်ပြန်နေတဲ့သဘောတွေနာရပြောင်းညွတ်တတ်တဲ့သဘောတွေဟောအဲ့မှာဓကမထံကနေရုပ်တွေနာနေပြောင်းပြီးတော့ရှုသွားလို့ရနော်ဓကမထံနေအဲ့ဒါကြောင့်မို့ရုပ်ရဖောက်ပြန်တဲ့သဘောနာရပြောင်းညွတ်တဲ့သဘောဒါတွေကိုရှုရင်ရှုရင်နဲ့ ခန္ဓာကြီးကဘာဖြစ်လာမလဲရေခဲတုံးကြီးလို့ဖန်တုံးကြီးလို့ကြည်လင်တောက်ပပြီးတော့အဲ့ဒီကနေဓာတ်သဘောတွေကိုအကုန်လုံးလိုက်ပြီးတော့ဆင်ញင်သုံးသပ်ရှုလိုက်တော့အဲ့ဓာတွေပြိုကျသွားပြီးအယောစုပေါ်တဲ့ပုဂ္ဂိုလ်ပေါ်လာတဲ့အတုပပုဂ္ဂိုလ်ပေါ်တဲ့လူပေါ်လာတဲ့အဲတချို့တလေကြတဲ့ဓာတ်ရိုက်ကိုအတုပယောစုမပေါ်တော့ဘဲနဲ့အဲ့ဒီမှာခန္ဓာကိုယ်ရဲ့အခုပြောတဲ့အမှုံပွားတွေအကုန်လုံးကြေမွာပြီးအမှုံတွေကြီးပဲမြင်နေရအဲ့ဒီအမှုံတွေထဲမှာဒီဘက်ကဒါအထက်ကလိုက်ကိုရှစ်မျိုးရှိတယ်လို့ အဲ့ဒါကိုပြောတာနော်အဲ့ဒီတော့အဲ့ဒါတွေကတော့ထားတော့အဲ့ဒီတော့ဒီလိုတမာတိရှိလို့ရှုလိုက်တယ်ဆိုအဲ့ဒါမျိုးတွေအမှုန်တွေကြပြီးတော့အဲ့ဒီမှာရုပ်ရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းသဘာဝတရားတွေအကုန်ရှုသွားရင်ဟိုဘက်မှာမဲ့ညာဖုန်ညာနိဗ္ဗာန်ကိုဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆိုကိုရောက်သွားမှာပေါ့နော်အခုဒါသောသောအာနာပါနာကနေကြောဇာလန်ကနေသွားတာကိုပြောတာအာနာပါနာကကြတော့တခါတည်းအဲဥပစာရသမာဓိကနေမှာဝိပဿနာရှုတဲ့ပုဂ္ဂိုလ်ရှိတယ် အဲ့ဇံပထမဇံနေရှုတယ်ဒုတိယဇံနေရှုတယ်တတိယဇံနေရှုတယ်သတုထဇံနေရှုတယ်ဆိုပြီးတော့ဇံနေရပြီးမှဝိပဿနာပဲလှည့်ရှုတာအဲ့တမာရီအားကောင်းကောင်းနဲ့အောင်လင်းတာမီးကြီးနဲ့တခါလဲဟိုမှာတခါလဲထိုးလိုက်တော့အကုန်လုံးလင်းထိန်နေအောင်မြင်ရတယ်လို့ပေါ့ခန္ဓာကိုယ်ကြီးရဲ့ယုတ်တရားနံတရားတွေဖောက်ပြန်နေမှတ်သားတယ်ဆိုတော့နာဝေဒနာဝေဒနာနံတရား၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နံတရားတွေရဲ့အပေါ်မှာအဲ့ဒါအကုန်လုံးကိုဖြစ်ပြမြင် ဖြစ်ပြမှုဖြစ်ပြဆုံးအောင်ရှုသွားနိုင်တယ်ဒါ အာနာပါနတတိနဲ့သုတ္တဓာတုဝဝဋ္ဌံနော်အဲ့ဒီဟာတွေရဲ့ဒါရရှိနိုင်တဲ့အကျိုးတရားတွေပေါ့ဘယ်ဟာကိုပဲလုံနေနေလုံနေဖို့ပါပဲဥစဉ်တို့တရားတော်မှာလေနော်အဲ့ဒီအာနာပါနနဲ့သုတ္တဓာတုဝဝဋ္ဌံဟောပြီးတဲ့အခါကျတော့မြတ်စွာဘုရားဘာကိုဟောလဲဆိုတော့တန်ត្រာလဲရတဲ့အပေါ်ညီးငွေ့တဲ့နိဗ္ဗိန္ဒဉာဏ်အဲ့ဒါကိုများများဖြစ်အောင်လုပ်ရတယ်ဒီတန်ត្រာကြီးထဲမှာတခါတဲ့ ตายားနေတယ်နှစ်သက်နေတယ်ဆိုရင်ဘယ်တော့မှမထွက်ချင်ဘူးမငင်းငွေရင်လွတ်အောင်မယုံညံလောကကြီးကိုကြည်ကြည်ကြည်ကြည်ပြီးတော့ငင်းငွေတဲ့ညာနေဖြစ်အောင်အများအားဆင်ញရတယ်။အော်ကြည်သားမအောင်တနေ့တနေ့စားတဲ့ဒုက္ခဘလောက်ကြီးလဲမနေ့ပိုင်းစောဤထချက်ရပြန်ပြင်ဆင်ရပြန်ညာနေခင်းအတွက်ပြင်ဆင်ရဟဲ့ညနေစားဖို့တဲ့လောက်ရတနေ့တနေ့အလောက်ကလောက်ရတာတမျိုး အော်ဒီခန္ဓာကိုယ်ကြီးကျွေးဖို့အတွက် အလုတ်ကလည်းမျက်နှာငယ်ခံအဆုခံရအဆဲခံရပြီးတော့အော်သွားပြီးတော့အလုတ်ကလည်းလှုပ်ရတယ်ဘာလို့လဲဒီခန္ဓာကြီးရှိလို့ဒီခန္ဓာကြီးကျွေးဖို့ဒီခန္ဓာကြီးတက်တောင်တက်တာနေရဖို့အဲ့ဒီအတွက်ကိုတခါတည်းလှုပ်လိုက်ရတာနေတိုင်းနေတိုင်းရှားရတာတစ်မျိုးဖွေးရတာတစ်မျိုးအော်ဒီခန္ဓာကြီးကဒုက္ခပဲဒီခန္ဓာရလို့ငါတို့ကဒီဒုက္ခတွေအကုန်ရနေတာမိတ်ရှင်လဲတခါတည်းအိပ်ပေးရတယ်မစားခြင်းလဲစားပေးရတယ်မလှုပ်ခြင်းလဲလှုပ်နေရတယ် အော်မလှုပ်ခြင်းလှုပ်လှုပ်ခြင်းလှုပ်မစားခြင်းစားစားခြင်းစားနော်အကုန်လှုပ်ပေးနေတာဘာကြောင့်လဲဒီခန္ဓာကြီးရလို့ခန္ဓာဒုက္ခကိုဖြည့်ရှင်းပေးနေရတာပါလားလို့ခန္ဓာဒုက္ခဖြည့်ရှင်းနေရတာကိုအဲ့ဒါမျိုးမြင်ရမယ်တဲ့နော်ခန္ဓာရဲ့ဒုက္ခတွေဖြည့်ရှင်းနေရတာများများကြည့်တဲ့အခါကျတော့ညင်းငွေလာဒီခန္ဓာကြီးမလိုချင်တော့ဒီခန္ဓာကြီးကဒုက္ခတော့ဒုက္ခခဲကြီးပါလားအော်ဒီခန္ဓာကြီးရလို့ငါဒီဒုက္ခတွေအကုန်ခံရပါလားလို့ အဲ့ဒါမျိုးတန်တရာလဲရတဲ့အပေါ်မှာနော်ဒီဘဝရင်ဒီလိုရှားရဖို့ရစားရတော့မဟုတ်နောက်ဘဝလည်းဒီတိုင်းနောက်ဘဝလည်းဒီတိုင်းအရင်တော့လည်းဒီတိုင်းဩကဘာအသင်္ချေနန္ဒကြတော့လဲစားလို့လည်းမဝဘူးအဲ့လိုလည်းမဝခဲ့နော်ဒါခါလဲဒီဘဝကြောင့်အိယာဗျာမီအာဒီဘဝကြောင့်စားဗျာမီဒီဘဝလောကဗျာမီနော်အဲ့ဒါကြောင့်မို့ဩဒီလောကကြီးဟာတန်တရာကြီးတဲ့ဆက်သွားနေလဲနောက်တဲ့ဒုက္ခတွေပဲတွေ့မှာအင်မတန်မကို လောကကြီးကညင်းငွေဝယ်ကြည့်ပါလားလို့လောကကိုညင်းငွေတဲ့အဲ့ဒီနိဗ္ဗိဒဉာဏ်ကိုရအောင်လုပ်ပါတဲ့တန်တရာကြီးထဲမှာနောက်ထပ်မလဲရအောင်เนาะအဲ့ဒါလုပ်ပါတဲ့နံပါတ်9ယာကတိုးပွားစေနိုင်တဲ့တက်မဖွယ်ကောင်းတဲ့အာယုန်တွေကိုရှောင်ပါအော်ဒီနာတော့ဇပွဲရှိတယ်ဟဲ့ဒီဇပွဲဘာသွားလို့ယာကတိုးပွားဖို့ပဲအော်ဒီနာတော့ဘာကြည့်တယ်ဟဲ့လူတွေများ ဘာလုပ်ဖို့လဲຢာကတိုးပွားဖို့ဆိုရင်အဲ့ဒါကိုရှောင်ကိလေသာတဏှာຢာကတွေမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းဖြစ်ပြက်နေတာဒီအဲ့ဒါတွေကိုသေးသေးချာချာလေးဆင်ញင်သုံးသပြီးတော့မှကိုကိုကိုအော်ဒီနာသွားရင်တော့အော်ကုသိုလ်ရဖို့မဟုတ်ဘူးအကုသိုလ်ဖြစ်ဖို့ပဲများတယ်မသွားနဲ့ဒါလေးနားထောင်ရင်တော့ကုသိုလ်ဖြစ်ဖို့မဟုတ်ဘူးအကုသိုလ်ဖြစ်ဖို့များတယ်နားမထောင်နဲ့နော်အဲ့ဒီလိုနဲ့တခါလေຢာကတိုးပွားစေနိုင်တက်မဲ့ဖွယ်ကောင်းတဲ့ အာယုံတွေမှန်တယ်မြအစင်အာယုံနော်အတန်အာယုံအနတ်အာယုံရတာအာယုံအဲအဲ့ဒီအာယုံတွေကိုသေးသေးချာချာအဲ့ဒါလေးကိုစစ်စစ်ပြီးတော့မှအဲ့ဒီအာယုံဖြစ်မဲ့နေရာဆိုမသွားပါနဲ့ရှောင်ရှားပေးပါဘာလို့လဲຢာကတွေအာကြည့်ပြီးຢာကဖြစ်မှာဆိုလို့အဲ့ဒါနံပါတ်9နံပါတ်10အာတုဘကမ္မထာပေါ်မှာစိတ်ကိုတီးအောင်မြဲထားပြီးနေသားမှာ တရားတွေရှုလိုက်တဲ့အခါကျတော့သောသောဓကမထံဒါမျိုးတွေကိုရှုလိုက်တဲ့အခါကျတော့တချို့သောယောဂီအားကျတော့အတိတ်ပါရမီရှိတော့အဲ့ဒါရှုလိုက်ရင်းနဲ့ကိုအယောသူတွေအတုပါတွေတန်းပေါ်တာပေါ့အဲ့ဒါမျိုးတန်းပေါ်တဲ့ပုံကိုကျော်တန်းပြီးတခါတည်းရှုလို့ရတယ်အဲ့လိုပုံကိုမျိုး မဟုတ်ဘူးဆိုရင်တော့တခါတည်းအတုပါတွေကိုတစ်ခုချင်းအဲ့ဒါပေါ်မယ်သဘောကြီးပေါ်မယ်သဘောကြီးပိုးတွေထွားမယ်သဘောကြီးလောက်တွေစားမယ်သဘောကြီး ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလို့တခါတည်းအဲ့ဒါမျိုးကိုအကျဉ်းကြီးအကျဉ်းကြီးရှုပွားရင်းနဲ့နောက်ဆုံးအတုပလက္ခဏာပေါ်လာအောင်လုပ်ရအောင်အဲ့ဒါကြောင့်မို့အတုပလက္ခဏာမြတ်စွာဘုရားချက်သားတဲ့အဲ့ဒီအတုပလက္ခဏာအမြဲပွားနေနော်ဒီဒီဟာမပွားရင်ခုကိလေသာ နှိမ့်ဆက်မှာပဲလေယာကကိုနှိမ့်ဆက်မှာပဲလေကိုကလိုချင်လိုက်ဒီဟာလိုချင်လိုက်မြင်တာတွေအပေါ်မှာလိုချင်မှုတဏှာလောဘတွေဆက်တိုက်ဖြစ်နေရမှာနော် အဲ့ဒါကြောင့်မို့မြတ်စွာဘုရားจิตာတဲ့အတုပကမ္မထိုင်း အပေါ်စိတ်ကိုတည်နေအောင်အမြဲထားနာထားပါနံပါတ်7ကမမြဲခြင်းအနိစ္စသဘောဝိပဿနာဉာဏ်နဲ့အမြဲမပြတ်ရှုမှတ်နေပါအဲ့ဒီလိုခန္ဓာကိုယ်ကြီးတွေပေါ်မှာတရားမှတ်ရင်းနဲ့အယောသူတွေအတုပါတွေပေါ်လာမယ်အဲ့ဒီကနေဆက်ရှုအမုံတွေကြာလာမယ်အမွားတွေကြာလာမယ်အဲ့ဒီအမုံတွေအမွားတွေအပေါ်မှာတန်လျက်သဘောတရရနဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေ ဉာဏ်နဲ့ကြည့်ဉာဏ်နဲ့ရှုဩမမြဲတဲ့အနေအဆကိုမြင်လာဩယုတ်တရားတွေဆိုတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ယုတ်တွေဆိုတာဖြစ်ပြက်ဖြစ်ပြက်နေရပါလားနံတရားကရောနံတရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်ဩယုတ်တရားတွေနံတရားတွေဟာဒလဇာကြီးဖြစ်ပြက်နေရပါလားအဲ့လိုမမြဲတဲ့အနေအဆကိုမြင်အောင်ရှုနော်အဲ့ဒါမျိုးမြင်အောင်ရှုရမယ်တဲ့ဒါကနည်းနည်းအစစ်မြင့်တဲ့အပိုင်းကိုဦးဇင်းပြောလိုက်တာ နော်ကလမုန်နေဓာတ်မုန်နေကြသွားတဲ့အစဉ်အော်ရိုးရိုးဒီတိုင်းလည်းပဲအိမ်မနေနဲ့တင်တာလေးပေါ်တယ်ပေါ်တဲ့နေရာလေးကမြဲသလားမမြဲဘူးတင်တာပေါ်ပြီးတောင်းတာပေါ်တယ်တောင်းတာပေါ်ပြီးကြိုက်တာပေါ်တယ်ကြိုက်တာပေါ်ပြီးထုံတာပေါ်တယ်ကဲထုံတယ်ကြိုက်တယ်ကျင်တယ်အဲ့ဓာတွေပေါ်တော့စိတ်ကသွားပြောင်းမညွတ်ဘူးလားပြောင်းညွတ်တယ်အဲ့ပြောင်းညွတ်တဲ့စိတ်ကလည်းမြဲသလားစိတ်ကလည်းမမြဲဘူးရုပ်ကလည်းမြဲရုပ်ကလည်းမမြဲဘူးအော်ဒီယုံနဲ့ဒီနာဟာဖြစ်ပြီးပြက်နေပါလားဘူရာပေါ်တယ်ပေါ်ပြလိုက်တာကယုတ်ဖောက်ပြန်ပြောင်းလဲပြတာ သွားတည်တာကနန်းဩရုပ်ကလည်းဖောက်ပြန်ပြောင်းလဲသွားနာနေရာလည်းပြောင်းညွတ်တယ်အဲ့ဒီယုတ်ကဖြစ်ပြီးပြတ်သွားတော့နာငါရှိတယ်နာငါလည်းဖြစ်ပြီးပြတ်သွားနာငါဖြစ်ပြီးတော့ယုတ်ကဆက်တည်လာမတည်ဘူးတဲ့ယုတ်ကလည်းအသက်အသက်အသက်တွေဖြစ်ပြီးတော့သူကတခါတည်းဆက်ပြီးတော့အသက်ရှင်တောင်ဖြစ်နေတာနော်ကံနေမကုံသေးသမျှဒီယုတ်တွေဆက်ဆက်ဆက်ဆက်ပြီးတော့ဖောက်ပြန်ပြောင်းလဲပြီးတော့ねကံကုံသွားတော့လဲတုတ်တန်သွားပြီးတော့သူကသူဖောက်ပြန်သွားတာပါပဲဒါသဘာဝတရားကြီးဆိုတော့နော်အဲ့ဒါကြောင့်မို့ ကိုယ့်ရဲ့မမြဲတဲ့အနိစ္စရဲ့သဘောလေးတွေရဲ့အပေါ်မှာသေးသေးချာချာနှလုံးသွင်းပြီးသေးသေးချာချာဆင်ញင်ပြီးတော့နေရတယ်တဲ့အမျက်မပြရုပ်ပေါ်မှာမမြဲတဲ့သဘောတွေနာမ်ပေါ်မှာမမြဲတဲ့သဘောတွေရုပ်ဓမ္မနာမ်ဓမ္မတွေဟာသူ့သဘောသူဖြစ်ပြီးတော့ပြက်နေရပါလားငါသူတော်ယောက်ျားမိန်းမဒီအတ္တကောင်မရှိယုံနာမယ်ရှိပါလားလို့ယုံနာမယ်သိပြီးတော့အဲ့ဒီတလောကလုံးမှာလူရဲ့ခွေရဲ့ကြဲရဲ့တလိမ့်ဆိုင်ပြောပြီးမြဲ တကယ်အရှိတရားတော့အကုန်ပြန်စေရုပ်တရားနံတရားပါပဲเนาะအဲ့ဒီရုပ်တရားနံတရားရဲ့မမြဲတဲ့အနိစ္စကို သေးသေးချာချာလေးမြင်အောင်ရှုပါတဲ့သေးသေးချာချာလေးမြင်အောင်ရှုပါတဲ့เนาะနံပါတ်7မာနကိုပယ်စွန့်ပါတဲ့မာနကိုပယ်စွန့်လိုက်မယ်ဆိုရင်တော့ဒုက္ခရဲ့ချုပ်ရငြိမ်းရဖြစ်တဲ့နိဗ္ဗာန်ကြီးကိုရလိမ့်မယ်တဲ့မန္နေမာနတွေမတက်နဲ့ အဲ့ဒီမာနေတက်လာမယ်မာနတွေတက်လာမယ်ဆိုရင်တန်တရာဝုကမလွတ်နိုင်တော့ဘူးတဲ့ဒါကြောင့်မို့ချက်သားရဟုလားတဲ့အဲ့ဒီမာနကိုပယ်ပါအလုံးဘယ်နှမျိုးလဲ12မျိုးရှိပါတယ်နော်နံပါတ်1မိတ်ဆွေကောင်းကိုမှီဝဲပါတဲ့နံပါတ်2အစွန်ပြားကြတဲ့စိတ်ငြိမ်တဲ့ကြောင်းလေးတွေပေါ်မှာတရင်သုံးပါ နာမသုံးပစ္စည်း၄ပါးရဲ့အပေါ်မှာတွေ့တာတတ်မဲ့တဲ့တဏမရှိပါစေနဲ့တဲ့နံပါတ်၄တဲ့နော်နံပါတ်၄ကပစ္စည်း၄ပါးတွေကိုတတ်မဲ့တွေ့တာတဲ့တဏမဖြစ်ပါသေးနဲ့နံပါတ်၅ကသီလကိုလုံအောင်ထိမ့်ပြီးတော့နေပါနံပါတ်6ကမျက်စိတကာနားတကာရှားတကာကိုယ်တကာမနှောတကာဆိုတဲ့အဲ့ဒီမှာဒီထဲမှာ၅ပါးကိုပြတာအိန္ဒြေ၅ပါးကိုပြတာ အိန္ဒြေ၅ပါးမနှောမပါပဲနဲ့အဲ့ဒီအိန္ဒြေ၅ပါးကိုလုံခြုံအောင်လုပ်ပြီးတော့နေပါမျက်စိကိုလည်းစောင့်ထိတ်မှာသကုဏတံဝရောတာရုတာရုသောဒေနတံဝရောမျက်စိကနေပြီးတော့အစင်းတွေကြည့်ရှုတဲ့အခါမှာမြတ်စွာဘုရားချက်သားတော်တဲ့အဲ့ဒီမှာမျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းမှာမျက်စိကိုစောင့်သိပါနားနဲ့အတန်နဲ့တိုက်တိုင်းမှာနားကိုစောင့်သိပါအတ္တမလာပါနဲ့တော့လွတ်လို့မရဘူးလေလာတဲ့အတ္တမှာလောဘဒေါသမောဟမဖြစ်အောင် သိခံပြီးတော့ကြင်ခိုင်းတာပါမြတ်စွာဘုရားနော်အဲ့တော့ဇက္ကုသောတာဂာနာစီဝါကာယဆိုတဲ့အိန္ဒြေ၅ပါးတဲ့နော်အဲ့ဒီအိန္ဒြေ၅ပါးကိုသေးသေးချာချာစောင့်ထိန်ပြီးတော့နေသားမှာတဲ့နော်အိန္ဒြေ၅ပါးနံပါတ်ခွန်နဲ့အာနာပါနကမ္မထံသို့မဟုတ်ရင်စတုဓာတုဝဝဋ္ထံဆိုတဲ့ဓာကမ္မထံနဲ့ အာနာပါနကမ္မထာနဲ့တကမ္မထာတွေကိုမြတ်စွာဘုရားကြီးကိုရောမြတ်ကြီးကအမြဲမပြတ်ပွားပြီးတော့နေပါနံပါတ်၈တန္တရာလဲရတဲ့အပေါ်မှာညီးငွေ့အောင်ဒိဗ္ဗိဒညာရအောင်တံဝေကတွေယူပြစ်ပါနော်တယောက်တည်သွားပြီဆိုရင်တံဝေကယူနော်အဲ့ဒီလိုအမျိုးမျိုးတံဝေကတွေယူပြီးတော့ဒီလောကနဲ့ဒီကဘာကိုဘယ်တော့မှမတွေ့တာတော့အောင်ကျင့်ရမယ်တဲ့နော်ဒါနံပါတ်၈တန္တရာလဲတဲ့အပေါ်မှာညီးငွေ့ကြောင့်ဒိဗ္ဗိဒညာနံပါတ်၉ ရာဂစသည်တိုးပွားစေနိုင်တဲ့တတ်မဲ့ဖွယ်ကောင်းတဲ့အာယုံတွေကိုရှောင်ပါတဲ့နံပါတ်6ကတတ်မဲ့ဖွယ်ကောင်းတဲ့အာယုံတွေကိုရှောင်ရမယ်ရာဂတိုးပွားစေတဲ့အရာတွေနော်အဲ့ဒါတွေကိုမလုပ်ပါနဲ့နံပါတ်10ကအတုဝကမ္မထန်ကြီးကိုပွားပြီးတော့နေလိုက်စမ်းပါတဲ့နော်ဒီခန္ဓာကိုယ်ရဲ့အပုတ်တဲပွားတဲ့ယွန်တရားတွေဆက်ဆုပ်စရာတွေငါကုမဟုတ်ငါဥစ္စာမဟုတ်တဲ့အကြောင်းတွေအဲ့ဒါတွေကိုရှုရမယ်နံပါတ်7ကမမြဲခြင်း အနိစ္စသဘောကိုဝိပဿနာဉာဏ်နဲ့အမျက်မပြတ်ရှုမှတ်နေရမယ်ဒီခန္ဓာ၅ပါးယုံနံတရားတွေရဲ့အပေါ်မှာမမြဲတဲ့အနိစ္စလက္ခဏာတွေကို တင်ပြီးတော့ရှုနေရတယ်တဲ့ကိုယ့်ရဲ့တဏ္ဍာမှာနောက်ကြည့်လိုက်ဩယုတ်တရားဖောက်ပြန်တဲ့သဘောနာယံပြောင်းညွတ်တဲ့သဘောဒီယုတ်တရားနံတရားဖြစ်ပြတယ်ပြောင်းပြန်ပြောင်းလဲနေတဲ့သဘောတွေဒါတွေကိုရှုရမယ်တဲ့နံပါတ်7ကတော့မာနကိုပယ်စွန့်ပါတဲ့မာနကိုနော်အဖြစ်ပြက် အဲ့ဒီမာနကို တခါတည်းအပိပိုင်ပယ်ထုတ်သွားပြီဆိုရင်တော့ဒုက္ခတန်တန်ကရိတ္တတိတဲ့ဒုက္ခရဲ့ချုပ်ရဆုံးရဖြစ်တဲ့နိဗ္ဗာန်ကိုရလိမ့်မယ်နော်ဒီ12ချက်ကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒါသားတော်ရာဟုလာကိုတရားတို့ရဖို့ရအတွက်အထောက်ပံ့လမ်းကြောင်းကြီးတွေဒါပြပေးလိုက်နော်အဲ့ဒီတရား12ပါးနဲ့အညီနေအညီအားထုတ်အညီလုပ်အဲ့ဒါဆိုရင်ရလိမ့်မယ် မြတ်စွာဘုရားအဲ့လိုဟောပြီးမှဒါအသက်16နှစ်ကျတော့မဟာယာဝလောဝါဒတုံကြီးဟောပါတယ်နော်အသက်16နှစ်အဲ့ဒါတော့တိတအဲ့ဒီတုံတန်ကတော့တိတတရက်ပြန်ဟောမှရမှာပါအများကြီးဆိုတော့နော်အဲ့တော့မဟာယာဝလောဝါဒတုတ်အဲ့ဒီကနေပြီးတော့နောက်ထပ်သုလယာဝလောဝါဒတုတ်ဆိုပြီးတော့အသက်20ယဟန်ခံပြီးတဲ့အချိန်မှာယဟန်ဖြစ်ပြီးတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသုလယာဝလောဝါဒတုတ်ဆိုတာဟောပါတယ် ဘယ်မှာဟောလဲဆိုတာဝတိမြို့ရဲ့အနီအန္တဝန်တော်တဲ့သူကန်းတော်လို့ခေါ်တဲ့အဲ့ဒီအန္တဝန်တော်ကြီးတဲ့ကိုသားတော်ရာဟုလာကိုအဲ့ဒါချက်သားတဲ့ငါဖျားနောက် လိုက်ခဲ့သူတော်ကြီးတဲ့ခေါ်သွားခေါ်သွားတဲ့အချိန်မှာသားတော်ရာဟုလာကပညာဒီအဝါတွေကဝိပဿနာဉာဏ်ရင့်ကျက်နေပြီဘယ်သူမှလူတွေကတော့ဘယ်သိမလဲဒါရင့်ကျက်လားမရင့်ကျက်မြတ်စွာဘုရားတော့သိနေပြီဘယ်သူကနောက်ထပ်သိလဲဆိုတော့နတ်တွေကသိနေတယ် ဟာဒီနေ့တော့ကိုရင်ရဟုလားရသော်ဘုရားတရားပေးมาတယ်ဟဲ့တရားပေးมาတယ်ဟဲ့တို့သွားနာကြအောင်နာကြအောင်ရသော်ဘုရားအဲ့ဒီမှာဟောအစကလေးယုတ်တရားတွေရဲ့အပေါ်မှာအနေစာလို့ရှုဒုက္ခလို့ရှုအနတ္တလို့ရှုအစကလေးတန့်ပေးလာပေးခဲ့ဘူးလေဒီယုတ်တရားတွေရဲ့အပေါ်မှာဘာကြောင့်လဲဆိုသူ့ရဲ့တမာတိကနှုတ်နေသေးလို့ခုပြောအာနာပါနကမ္မထာနေဓကမ္မထာနေအဲ့ဓာတွေကိုရှုခိုင်းပွားခိုင်းလောက်ခိုင်းပြီးတော့ အဲတွက်ကြည့်နော်ဦးဇင်းတို့တရားဓမ္မတွေပါရမီရတဲ့ဘယ်လောက်ဖြည့်ခဲ့ရကဘာတသိန်းနော်ဘုရုပေါဒရာမြတ်စွာဘုရားလည်းကဘာတသိန်းကဘာတသိန်းပါရမီဖြည့်ခဲ့တဲ့ကိုရင်ရာဟုလာခုနှစ်နှစ်သားအနေသင်္ကန်းဝတ်တာအသက်20ရဟန်းဖြစ်ပြီးမှတရားထုရတယ်ကဲတရားလွယ်လွယ်ရမလားနော်အင်းတစ်ထိုင်လေးနှစ်ထိုင်လေးနဲ့အဲတပတ်10ရက်နဲ့တရားလိုရင်လိုက်တာ မရဘူးဘာတမာတိတောင်မှမရသေးဘူးမက်တွေဖိုးတွေအဝေးကြီးနော်မက်တွေဖိုးတွေအဝေးကြီးတချို့တွေကဒါအထင်အကြီးသေးတယ်အထင်အကြီးပြီးတခါတည်းအဲအထက်မက်ဖို့ဘလို့တက်မှဟာခက်ကုန်ပြီအဲသောတာပန်လည်းဖြစ်တယ်လေသူကိုသူကထင်ထားသေးအထက်မက်လည်းဘလို့တက်မှမသိဘူးတဲ့။အော်ဗျာမင်းကသောတာပန်ငါဘုန်းကြီးပုထုဇဉ်။ဘယ်နဲ့ပုထုဇဉ်လာမေးတယ်လို့ငါဘယ်လိုလုပ်အဲ့တော့မင်းကမင်းကိုတက်ချင်တာတဲ့တက်တော့ နော်ထင်ကြီးကြဖို့ကြီးကြဖို့အဲ့ဒါတွေကိုကိုကိုထင်နေကြီးကြတယ်နော်မရဘူးတကယ်ကိုလုံမှာတကယ်ကြိုးစားမှာတကယ်ရအခုခေတ်ကြီးကနော်ကြိုးစားမှာတကယ်ရတဲ့ခေတ်ရှင်သာရိပုတ္တရာအခုဖရာလက်ထက်ကအာဦးဇင်းတို့ဟိုတရားကိုအကျဉ်းဟောလို့ရတဲ့အထက်ရှင်ရဟုလားပါလားပါခဲ့ဘူးတရားအကျယ်ချက်ဟောလိုက်တာနဲ့ရှင်ရဟုလားကြွတ်လားမကြွတ်ခဲ့ဘူးဒါကဘာတသိမ့်ပါရမီဖြစ်ခဲ့တဲ့ ရှင်ရာဟုလာတို့နော်ဧတရက်ရမယ်တိခါကာမနော်တိခါသုံးပါလိုလားတောင့်တတဲ့နေရာမှာဧတရက်ရတဲ့ရမယ်ပုံကိုကြီးနော်အဲခုနှစ်နှစ်သားဒီမှာ ကြိုးစားလိုက်ရတာအခုအသက်20ကျော်မှကိုကြီးရာဟုလာသည်တဲ့မြတ်စွာဘုရားအနုံတော်ကြီးတဲ့မှာခေါ်ပြီးတော့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တရားတွေရဲ့အပေါ်မှာတခါတည်းမျက်စိမှာ မျက်စိအတွင်းကရုပ်တရားမျက်စိအကြည့်ကလည်းရုပ်ဟိုကလည်းအဆင်ကလည်းရုပ် မျက်စိအကြည့်ရုပ်ကမြဲသလားจิตသားမမြဲပါဖေ။ဥစဉ်တို့တရားဓမ္မမျက်စိအကြည့်ရုပ်မြဲလားမမြဲမြင်လားမြင်မှုဟုတ်တယ်မို့လားမျက်စိအကြည့်ရုပ်မြဲသလားမြဲသလားလည်းမသိဘူးမမြဲသလားလည်းမသိဘူးအဲ့တော့မြတ်စွာဘုရားจิตသားအဲ့ဒါကိုမင်းရှုပြီးဝိပဿနာတင်ကိုယ်ကွာနှိမ့်ပါလို့ပြောလို့ရမလားအဲ့ဒီမြင်နိုင်တဲ့အတီ၆ဆုံထဲမှာအခုပြောတဲ့စကုအကြီးတွေအဲ့ဓာတွေပေါ်မှာမြတ်စွာဘုရားပြောတဲ့အခါမှာ ဒီအကြည်တရားတွေအစင်းတွေရဲ့မမြဲတဲ့သဘောတွေပေါ်မှာ မြင်နိုင်တဲ့အဲ့ဒီတမာတိအဲ့ဒါလို့လားအဲ့ဒါကြောင့်မကိုရင်ရာဟုလာကိုမြတ်စွာဘုရားအဲ့ဒါကစက္ခု အကြည်သောတာအကြည်ခန္ဓာအကြည်ဇီဝအကြည်ကာယအကြည်မနောအကြည်အတွင်းကယုတ်တရားတွေအဲ့ဒီအတွင်းအကြည်ယုတ်တရားတွေအဲ့ဒီပေါ်မှာစေတမြဲသလားမမြဲဘူးလားကြည်မမြဲပါဘူးဖေ။အဲ့ဒါဒီမမြဲတဲ့သဘောဒီကြည်သန်းအဲ့ဒါမမြဲတဲ့သဘောဒီဆင်းရဲလားချမ်းသာလား တခါတည်းပြန်ကြည့်တော့အဲ့ဒီမမြတ်ဖြစ်ပြနေရတာဒီဒုက္ခကြီးပါဖះဟောသူကကိုယ်ပိုင်ညာနဲ့သိတဲ့ဒုက္ခနော်အာဦးဇင်းတော်ကတော့ဗဇာပြောအာအိဋ္ဌာဒုက္ခအနတ္တအိဋ္ဌာဒုက္ခအနတ္တဒါဦးဇင်းတော်ဗဇာတိအိဋ္ဌာဒုက္ခအနတ္တဟိုကိုကကြတော့တခါတည်းဉာဏ်စင်းနေနဲ့သွားတာကိုကဉာဏ်စင်းနေနဲ့အခုပြောတဲ့တခါတည်းအဲ့ဒီအိဋ္ဌာကိုချစ်တတ်မြောင်ရှုကိုကတခါတည်းအခုပြောသလိုပဲအော်ဒီယုတ်တရားတွေနန္တရားတွေရောဖြစ်ပြနေပါလားအော် မျက်စိအကြည့်အားလည်းဖြစ်ပြီးပြနေရတယ်နားကြည့်နှာခေါင်းကြည့်ရှားကြည့်မနှောကြည့်အကြည့်တရားတွေဖြစ်ပြဖြစ်ပြနေပါလားအဲမြင်ပြီအကဲအပြင်အာယုံ6ပါးရူပါယုံတတယုံခန္ဓာယုံရတယုံဖုဒ္ဓပါယုံ ဆိုတော့အပြင်အာယနာဆိုတဲ့ဒီတရားတွေအကုန်လုံးဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေရပါလားလို့အဲ့ဓာတွေကိုတခါလဲအနိစ္စလက္ခဏာနဲ့မြင်အောင်ရှုတာရှုတဲ့အခါကျတော့မှ तू ကဘာဖြစ်သွားလဲအဲတခါလဲနာမရူပပရိစ္ဆေဒညာနာနေယုတ်ကိုပိုင်းခြားသေးတယ်ပစ္စယပရိက္ခညာအကြောင်းကျိုးတွေဆင်ញံသုံးတတ်တယ်နော်အဲ့ဒီကနေတမတနာညာအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါနဲ့အကြံမြင်အပြင်စပြီးတော့သုံးတတ်ပြီးအဲ့ဒီကနေမှတခါလဲဖြစ်ပြက်မြင်တဲ့ဥဒယဘယညာဟောဖြစ်ပြက်တွေမြင်တဲ့ အနိစ္စဒုက္ခအနတ္တအဲ့ဒီသဘောပေါ်မှာအနိစ္စရဲ့ဖြစ်ပြီးတော့ပြတ်တာမြင်တယ်ကဲအဲ့ဒီယုတ်တရားတွေဟာမျက်စိအကြည့်ကလည်းမမြဲဘူးဟိုအဆင်းကလည်းမမြဲဘူးအဲ့ဒီမမြဲခြင်းတရားတွေဟာချမ်းသာလို့ပြောမလားဆင်းရဲလို့ပြောမလားဟိုကညာနဲ့အရှင်ဗျာအဲ့ဒါဒီအင်မတန်ဆင်းရဲပါတယ်ဗျာအဲ့ဒါဒီပင်လင်ချမ်းသာလားဒုက္ခလားဒုက္ခလားဒုက္ခပါဗျာတပည့်တော်ကိုယ်ပိုင်ညာနဲ့သိပါပြီဗျာဆိုအဲ့ဒီမှာဘယ်ရောက်သွားညာစဉ်က အဲ့ဒါဒုက္ခလက္ခဏာညာတက်သွားတာဒုက္ခလက္ခဏာညာတက်သွားတာအဲ့ဒါညာသင်တက်တယ်ဆိုအဲ့လိုသူ့အတူတက်သွားတာနော်ညာသင်တက်တယ်ဆိုအဲ့ဒုက္ခလက္ခဏာညာတက်သွားတယ်အဲ့ဒီကနေမှမြတ်စွာဘုရားအနတ္တလက္ခဏာညာပေါက်အောင်ဒီတခါတည်းဟောပြီးတော့ပေးလိုက်တော့အဲ့ဒီမှာယုတ်ဝေနာတင်ညာသင်္ခါရဝိညာဉ်ဆိုခန္ဓာ၅ပါးယုတ်တာတစ်ပါးပေါ်မှာမျက်စိကြီးနားကြီးရှားကြီးကိုယ်ကြီးမနှောကြီးအကြီး6စုံအာယုံ6ပါးတကား6ပေါက်အဲ့ဓာတွေအကုန်လုံးကိုမြတ်စွာဘုရားက အနိစ္စလက္ခဏာနဲ့တင်ရှုခိုင်းလိုက်ဒုက္ခလက္ခဏာနဲ့တင်သုံးသပ်ခိုင်းလိုက်အနတ္တလက္ခဏာနဲ့တင်သုံးသပ်ဆင်ញင်ခိုင်းလိုက်ဆိုလဲအဲ့ဒီလိုလဲလှုပ်လဲလှုပ်လိုက်ရောအဲ့ဒီအန္တဝန်တော်ကြီးထဲမှာသားတော်ရာဟုလာယဟန္တာကြီးဖြစ်သွားတယ်ဒါနှစ်ပေါင်းယဟန်ဖြစ်ပြီးဒီအသက်20ကျော်မှရှင်ရာဟုလာသည်တရားသူရပါတယ်နော်နောက်ဆုံးတော့တရားသူရပြီးတော့ရှင်ရာဟုလာက သူတာဝရိန်သာသွားသွားပြီးသတင်းသုံးသုံးနေတာဝိုးနေကင်းဆွလေးခံစားပြီးပြီဆိုရင်တခါတည်းဇံမင်းညင်ရတဲ့မထေမြတ်တယ်ဆိုတော့ဘာရှိလဲချမ်းသာရှိတာပေါ့သူတို့နေတရားချမ်းသာอืมချမ်းသာရှိတော့တော်တယ်သွားတယ်တပင်လေးအောက်မှာအဲ့ချမ်းသာလေးနဲ့နေတယ်အော်တချို့တလေးကအခုပြောသလိုတာဝရိန်သာကြွားတယ်အော်တချို့တလေးကအခုပြောသလိုဟိုအခြားအာဟိမွန်တာတောင်ဘက်ကြွားတဲ့ပုဂ္ဂိုလ်ကကြွားတာတကုတ်ပင်ညင်တဲ့ချို့တွေကလည်း အဲမြေလျှောက်ပေါ့မကြွနိုင်ရင်တော့မြေလျှောက်ပြီးအန္တဝန်တော်တဲ့ကြွရမှာပေါ့စွန့်စားပြီးဆိုရင်အဲ့ဒါချမ်းချမ်းသာသာသွားပြီးတော့နေကြတယ်တဲ့အဲ့ဒါကိုနေတန့်စင်တယ်လို့ခေါ်တယ်အဲ့ဒီအန္တဝန်တော်ကြီးထဲမှာနော်သွားပြီးတော့အဲ့ဒါယဟန်တော်တွေတိတိပင်းရင်ဝါတိပင်းရင်မှာတရားလေးထိုင်ပြီးတော့ကိုယ့်ကိုအဲ့ဒါကိုရတဲ့တမာတိနဲ့ပေါ့ပထမတန်ရတဲ့ပုဂ္ဂိုလ်ကပထမတန်တမာတိနဲ့နေတယ်နော်သတုဒ္ဓတန်တိရတဲ့ပုဂ္ဂိုလ်ကသတုဒ္ဓတန်နဲ့နေတယ် မက်ဖို့ရတဲ့ပုဂ္ဂိုလ်ကမက်ဖို့ချမ်းသာရေးနဲ့နေတယ်အဲဖလားသမဘတ်ချမ်းသာရတဲ့ပုဂ္ဂိုလ်တွေကလည်းဖလားသမဘတ်တွေဝင်သားပြီးတော့နေတယ်ဩဒါအကုန်လုံးအဲ့ဒီလိုဟိုသမဘတ်တွေဝင်သားကြတရားတွေထိုင်းထိုင်းထိုင်းထိုင်းပြီးတော့နေခင်းမှာနေတော့စိတ်မှာဘလောက်ပဲအေးချမ်းမလဲကြည်ကြည်ပါလားနော်ကိုယ်စိတ်တွေမျိုးပူလောင်လိုက်ရတာအသားတွေပူရတာတစ်မျိုးသမီးတွေပူရတာတစ်မျိုးအမျိုးမျိုးပူလောင်နေရတဲ့စိတ်တွေနဲ့နေနေရတဲ့လောကကြီး အဲ့ဒီပူလောင်တဲ့စိတ်နဲ့နေတဲ့လောကကြီးထဲမှာအခုကြည်သာဘလောက်ချမ်းသာဟောသူတို့ကြတော့နော်တခါတည်းတရားလေးနဲ့ကိန်းနေတာတရားလေးနဲ့နေတာတရားလေးနဲ့နေတာအဲ့ဒီတရားနဲ့နေရခြင်းဒီအချမ်းသာဆုံးပဲအဲ့ဒါလေးကလည်းအခုပြောသလိုနေတဲ့နေတိုင်းနေတဲ့နေတိုင်းဂုံတော်ပွားနေမယ်မေတ္တာပို့နေမယ်တရားထိုင်နေမယ်သူမလောက်ဖက်ကိုမနေနိုင်တော့အဲ့ဒီလိုချမ်းသာလေးနဲ့ရောက်နေတော့မှဒါနောက်ဆုံးတာတော်ရာဟုလာသည်တဲ့ပြိဋိနိဗ္ဗာန်ပြုတော့ ဒါတကိုးကြီးတဲ့မထေမြတ်တွေကပြန်ပြောမှကြံနေရဟန်းတွေရတယ်သိရဝင်ရာဟုလာပျောက်သွားပါလေတော့ဘယ်ဟုတ်မလဲသူကတာဝရိန်သာနတ်ပြည်ကြွသွားပြီးတော့မှတခါတဲ့ဟိုမှာအိုးတရားမင်းကြီးတဲ့သူဒီညိုတာကိုတခါတော့တရားတွေချင်းမြောက်ခြင်းတဲ့အခါကျတော့တာဝရိန်သာနတ်ပြည်တက်ပြီးဟောပရိနိဗ္ဗာန်ပြုသွားတယ်ဟောနော်ကဘာတသိမ့်ပါရမီဖြစ်ပြီးဘဝရဲ့ဏိကုံးမှာနော်ဒါထူးထူးဆန်းဆန်းတာဝရိန်သာမှာတက်ပြီးတော့ပရိနိဗ္ဗာန်ပြုသွားတာနော် အဲအဲ့ဒီလိုယဟန်တော်မျိုးဘဝနဲ့ဒါရှင်ရာဟုလာသည်သာသနာတော်ကြီးထဲမှာသာသနာတာဝန်တွေထမ်းရွက်ပြီးတော့နော်ဘလောက်အနေထိုင်ကောင်းဘလောက်စိတ်ထားနှူးညံ့လဲသူဘဇူကပြောပြောမှားမှားဖေရမှားမှားဖေရငါဖေရသားပဲဆိုပြီးတော့မန္နေမာနတွေနဲ့ဘာတခုမှတုံ့ပြန်ခြင်းနေနော်လှုပ်ခြင်းတွေမလှုပ်ခဲ့ဘူးတဲ့အဆုံးစွန်သိခံခြင်းသိခံခြင်းသိခံခြင်းနဲ့ပဲအဆုံးစွန်သိခံခြင်းတွေနဲ့ပဲနေခဲ့ပါတယ် ရှင်ရာဟုလာဟာဒီနေ့ဦးဇင်းတို့ဒကာတော်မတို့ဦးဇင်းတို့ဒီနေ့ဒါသားတော် ရာဟုလာရဲ့ဘဝနဲ့ဓမ္မကို လေ့လာပြီးတော့ဘာတွေရခဲ့လဲအထူးအဖြစ်မှုသားစကားဘယ်အကြောင်းနဲ့မှမပြောပြဖို့ရအတွက်မြတ်စွာဘုရားဆုံးမပေးတဲ့အဆုံးအမတွေနော်ရေွက်ဥပမာပေးပါတယ်ဆင်ကြီးဥပမာပေးပါတယ်နော်မှန်ကြည့်တဲ့လူဥပမာပေးပါတယ်နောက်ပြီးတော့အဘိနာအာဒီရာဟုလာတုတ်မှာကြတော့ဆရာသမားတွေရဲ့အပေါ်မှာ ပညာအလင်းကိုကိုယ့်ကိုပေးနေတဲ့ပညာအလင်းတည်းဟူသောစီမိတဆောင်ထွန်းညှိပေးနေတဲ့ဒါကိုယ့်ရဲ့ဆရာတွေပေါ်မှာခင်မင်းရင်းနှီးလာပြီဆိုရင်မထေမဲ့မြင်လောက်တာမလောက်ပါနဲ့တဲ့ငါနဲ့ရင်းနှီးပြီဆိုပြီးတော့ဘာလို့လဲဆိုတော့ဒီပုံကိုယ်တွေကကိုယ့်ကိုပညာအလင်းတည်းဟူသောစီမိရောင်ကြီးပေးနေတာတဲ့နော်အဲ့ဒါတွေဒီနေ့ဦးဇင်းတို့လေ့လာပါမယ်အဲ့တော့တခုသောတရားသဗ္ဗေတ္တဟာရတိတိကနှစ်ခုသောတရားဆိုတာယုတ်တရားနတ်တရား သုံးခုသောတရားဆိုတာဝေဒနာသုံးပါး၄ခုသောတရားဆိုတာသစ္စာ၄ပါး၅ခုသောတရားဆိုတာနော်အဲ၅ခုသောတရားဆိုတာခန္ဓာ၅ပါးနော်6ခုသောတရားဆိုတာမျက်စိနာနာလျာကုမနောအတွင်းအာရဏ6ပါး9ခုသောတရားဆိုတာပုဇင်9ပါး10ခုသောတရားဆိုတာမဂ္ဂင်10ပါး9ခုသောတရားဆိုတာတတ္တဝါဒဘုံ9ဝါနဲ့တဲ့တတ္တဝါတွေနေတဲ့ဘုံ9ဝါအဲ့ဒါတူရတူရစုထားတဲ့တတ္တဝါဒဘုံ9ဝါကိုပြောတာပါနော်10ခုသောတရားဆိုတာ ယဟန္တာတွေထိုးထွင်းသိတယ်မလီတမိုးလေးတဲ့နိဗ္ဗာန်ပတိယဆရံတော်တရားတော်မြတ်အဲ့ဓာတွေကိုလည်းမြတ်စွာဘုရားသာတော်ရာဟုလာအမေဖြေလှုပ်ပြီးတော့ဒါသာသနာတွင်မှာသူသားတော်တွေဘလောက်ထိလေ့လာထားသလဲဒီတရားတွေဘလောက်ထိသိသိသိသိထားသလဲသိခြင်းလို့မေးမြန်းတာပါနောက်ပြီးတော့မှအခုအချက်12ချက်နောက်အဲ့ဓာတွေကိုဟိုတရားကိုတကယ်လိုချင်တယ်တကယ်ရကျင်ပါတယ်ဆိုရင်တော့ဦးဇင်းတို့ဒကာဓမ္မတွေမိကောင်းဆွေကောင်းနေပေါ့ တော်ရည်တောင်ရည်တွေမှာသွားပြီးအေးချမ်းချမ်းနေအစာသောက်တွေကိုဆင်းရဲနော်အဲ့ဒီအနေမှာအာနာပါနကမ္မထန်တို့ဓကမ္မထန်တို့အဲ့ဒါတွေကိုစရှုရှုရင်ရှုရင်ရှုရင်နဲ့ဥဒ္ဓမအခုပြောဆို သမာဓိတွေအကောင်လိုက်အတုပလက္ခဏာတွေထွက်လိုက်အတုပတွေရှုအိဋ္ဌလက္ခဏာတွေမြင်လိုက်အိဋ္ဌတွေရှုနောက်ဆုံးမာနတွေဒီအပိပိုင်ပယ်ပြီးရှုရင်ဒုက္ခရဲ့ချုပ်ရဆုံးရဖြစ်တဲ့နိဗ္ဗာန်ကိုရပါလိမ့်မယ်တဲ့။ဒါတော့ရဟုလားမထေမြတ်ဟာ ကဘာတသိမ့်ပါရမီဖြည့်ပြီးတော့နောက်ခန္ဓာသက်မငက်ွယ်ဖဲနဲ့နော်တရားကိုကျင့်ပြီးတော့အိုနာသေးလွတ်သွားတကက်တို့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဒီလည်းပဲတာတော်ရာဟုလာရဲ့ဘဝနဲ့ဓမ္မကိုနာယူကြည်ညိုပြစ်တကာလအိုချင်းကင်းရာနာချင်းကင်းရာသေချင်းကင်းရာစိုးရင်ရာချင်းပူဆွေးရာချင်းငိုကြွေးရာချင်းဆိုတဲ့မိစရဘာတို့ဤကင်းရာချုပ်ရာငြိမ်းရာသိမ့်ရာဖြစ်တဲ့ အသင်္ခတထနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျား